သာသနာတော်သက္ကရာ2559ခုနှစ်ကောဇာသက္ကရာ1385ခုနှစ်ဝါဇူလာဇန်3ရက်ခရစ်နှစ်2013ဇူလိုင်လ10ရက်ဗုဒ္ဓဟူးနေ့ယနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုဟမ်မွန်ဘေးမြို့ ဓမ္မနန္ဒဝိဟာရကျောင်းတိုက်တော်ကြီးအတွင်၌ဒေါ်မောလီမိသားစုနှင့်ဥထွန်းမောင်ဒေါ်ရီလင်မိသားစုများရဲ့ဓမ္မဒါနအမတဒါနအဖြစ်ခုနှစ်ရက်မဟာသတိပဋ္ဌာန်ဝိပဿနာအချိန်ပြည့်တရားစခန်းပွဲမှာဘုန်းကြီးဓမ္မဒါနတရားလူပေးလူမှာကတော့တတိပဋ္ဌာန်တရားတော်ဖြစ်တယ်ဗတ်တရားတော် ਨੇ သတိပဋ္ဌာန်တရားတော်ပဲဒီသတိပဋ္ဌာန်တရားသတိပဋ္ဌာနာသုတ်တံဒေသနာတော်ထဲမှာရသော်ဘုရားက အပိုင်း20နဲ့တပိုင်းခွဲခြားပြီးဟောကြားတာအဲ့ဒီ20တပိုင်းနဲ့ကဒီနေ့ဣရိယာပဌာပိုင်းကိုဘုန်းကြီးဟောပေးမှာဖြစ်တယ်ဘယ်ပိုင်းကိုဟောပေးမှာလဲဣရိယာပဌာပိုင်း ဣရိယာပဌာပိုင်းဆိုတော့ဣရိယာပုတ်၄ပါးရှုမှတ်ပုံတွေကိုဟောကြားပေးမှာပါဒီဣရိယာပုတ်၄ပါးကိုဘုရားရှင်ကိုရောမြတ်ကြီးကကိစ္ဆံတော်ဝါကိစ္ဆာမိတိပဇာနာတိတိတော်ဝါတိတော်မိတိပဇာနာတိနိသိဏောဝါနိသိဏောမိတိပဇာနာတိတယံနောဝါတယံနောမိတိပဇာနာတိလို့ဒီလိုဟောထားတယ်ဘိက္ခဝေဘိက္ခုတို့ပုဏ္ဏစပရံ နောက်ထပ်ရှုမှတ်ပွားများအားထုတ်ရမယ်ရှုမှတ်ပုံနောက်တစ်မျိုးကဘေကုယဟန်တိဝါတရားအားထုတ်နေတဲ့ယောဂီပုဂ္ဂိုလ်ဟာကိစ္ဆံတော်ဝါသွားတော်လဲဝါသွားလျင်လဲဝါသွားတုံသွားစေသွားကြိုက်သွားစေမူလေကိစ္ဆာမိတိသွားတိဟူ၍ပသနာတိတိသွားနေတဲ့အခါမှာမိမိရဲ့သွားနေတဲ့အမူအရာလေးကိုသိနေရမယ်ထီတော်ဝါထီတော်မိတိပသနာတိ ရက်နေစဉ်ရက်နေစေရက်နေကိုက်မှလည်းပဲရက်နေတဲ့အမူအရာလေးကိုသိနေရမယ်။နိသိဏောဝါနိသိဏောမိတိပဇာနာတိထိုင်နေတဲ့ခိုက်မှလည်းပဲထိုင်နေတဲ့အမူအရာလေးထိုင်နေစေထိုင်နေခဲ့ထိုင်နေစဉ်မှာအဲ့ဒီထိုင်နေတဲ့အမူအရာလေးကိုလည်းပဲသိနေရမယ်။တယံတော်ဝါတယံတော်မိတိပဇာနာတိလျောင်းနေစေမှလည်းပဲလျောင်းစေလျောင်းကြိုက်လျောင်းစေမှလည်း လျောင်းနေတဲ့အမူအရာလေးကိုသိနေရမယ်အဲ့တော့သိအောင်လည်းပဲတတိဥစည်းတဲ့စိတ်ကလေးနဲ့ရှုမှတ်နေရမယ်ရှုမှတ်နေတယ်ဆိုတာကြည်နေတာတတိဥစည်းတဲ့စိတ်ကလေးနဲ့ဒီမှာ သွားနေစဉ်မှာသွားနေတာလေးကိုစောင့်ကြည့်နေအဲ့လိုစောင့်ကြည့်နေတာဆိုတော့ပို့ပြီးတော့ဒီပေါ်မှာရှုစိတ်ကလေးရောက်သွားအောင်ဆိုရင်သွားတယ်သွားတယ်သွားတယ် သွားနေတဲ့အမူအရာလေးကိုရှုပြီးတော့ကြည်နေတယ်။အဲဒီလိုရှုကြည်နေတဲ့အခါမှာသွားတယ်သွားတယ်လို့ရှုနေတဲ့အခါမှာတော့ပထမတော့မိမိရဲ့ဒီမှာခြေထောက်ဆိုတဲ့ပုံပန်းတရားကြီးထင်းနေမှာမင်းသွားနေတာငါသွားနေတာပဲငါခြေထောက်သွားနေတာပဲငါနေအားဖြင့်လည်းပဲဆွဲရှိနေမှာဒါပေမဲ့လို့အဲ့ဒီသွားနေတဲ့မူရလေးပုံမှာရှုစိတ်ကလေးစွဲမြဲစွာကြာလာပြီဆိုရင်တော့ သူ့ရဲ့အရှိတဘာဝကိုတဘာဝအတိုင်းသိမြင်လာပါလိမ့်မယ်ဒီတဲ့ပို့ပြီးတော့သူ့တဘာဝလေးတွေကိုမြင်အောင်ရှုကျင်နေကြည့်ကျင်နေဆိုရင်ညာခြေလန်းလိုက်တဲ့အခါမှာညာခြေဘက်ကိုစိတ်လေးညှို့လိုက်ညာလန်းတယ်စိတ်လေးကဘယ်ဘက်ကိုညှို့ထားရမလဲညာခြေဘက်ကိုညှို့ထားရမယ်ဘယ်ခြေလန်းကိုင်းမှာဘယ်ဘက်ကိုစိတ်ကလေးပါလှုပ်ထားရမလဲညှို့ထားရမယ်ဘယ်လန်းတယ် ညာလန်းတယ်ဘယ်လန်းတယ်အဲ့လိုစိတ်လေးကညွတ်ထားလိုက်တဲ့ခါကျတော့ညာခြေလှမ်းလိုက်တဲ့ခါမှာညာခြေလှမ်းတာလေးစနေဆုံးအကုန်လုံးသိသွားတယ်။ညာလန်းတယ်ဆိုတဲ့မတ်စိတ်လေးနဲ့ဒဲဆိုတာလေးနဲ့ဟိုကလှမ်းမှုလေးဆုံးတာနဲ့တထတဲ့ကြ။ဘယ်လန်းတယ်ဆိုရင်လည်းပဲဟိုကဘယ်ခြေလှမ်းတာလေးနဲ့လှမ်းမှုလေးဆုံးသွားတာဘယ်လန်းတယ်ဒဲဆိုတာလေးနဲ့လှမ်းမှုလေးဆုံးသွားတာနဲ့တထတဲ့ကြနေရ။ သူဆုံးသွားပြီဆိုမှနောက်တစ်ဖက်ကညာချီလန်းလိုက်ရင်ညာလန်းတယ်သူဆုံးသွားပြီဆိုမှဘယ်ချီလန်းလေးကဘယ်လန်းတယ်စိတ်ကလေးကညာချီဘယ်ချီပေါ်မှာစိတ်ကလေးကဟိုဘက်ရောက်သွားလိုက်ဒီဘက်ရောက်သွားလိုက်ဟိုဘက်စီးလိုက်ဒီဘက်စီးလိုက်စိတ်ကလေးစီးပါနေတယ်အဲ့ဒီလိုစိတ်ကလေးကဒီပေါ်မှာပဲမြဲနေပြီဆိုတဲ့အခါကလည်းကြတော့မိမိတို့ရဲ့ပဂရိအတိပေါ့တာမန်အတိပဂရိအတိထက်ပိုပြီးတော့ထူးထူးခြားခြားသိ ဝိပဿနာရှုတယ်ဆိုတာဝိပဿနာဉာဏ်ဖြစ်တယ်ဆိုတာတာမန်အတိပဂရိအတိတွေထူးခြားတဲ့အတိကိုပြောတာဝိသေသေနပတ္တိတိဝိပဿနာလို့ဒီလိုဖွင့်ပြတာမိမိတို့သိနေကြအတိပဂရိအတိထက်ထူးထူးခြားခြားပေါ့ဝိသေသေနအဲ့ဒီထူးထူးခြားခြားသိနေတဲ့အတိကိုဒါဝိပဿနာဉာဏ်ပဲဒါတော့မိမိတို့သိနေတဲ့အတိကသွားရင်သွားနေတာသိတာ အဲ့ဒီအသီးပဲအဲ့ဒီအသီးတဲ့ပူပြီးထူးခြားတဲ့အသီးမျိုးသိအောင်ရှုရဒါကြောင့်မို့ဘုန်းကြီးတို့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးကသွားတဲ့အမူအရာလေးကိုကိစ္စံတော်ဟာသွားနေတယ်သွားတယ်လို့ရှုခြင်းနဲ့ရှုတယ်ဓမ္မမဟုတ်ညာလန်းတယ်ပင်လန်းတယ်လို့ရှုခြင်းနဲ့ရှုတယ်ဓမ္မမဟုတ်လန်းတယ်ချတယ်သို့မဟုတ်ကြွတယ်ချတယ်ရှုခြင်းနဲ့ရှုတယ်ဒီလိုမှမဟုတ်ဘူးဆိုရင်ကြွတယ်လန်းတယ်ချတယ်ရှုတယ် အဲဒီလိုသွားတဲ့အမူအရာလေးကိုရှုဖို့ကျေးဇူးတော်ရှင် မာဇီဆရာတော်ဘုရားကြီးညွှန်ကြားထားပါအဲဒီလိုမာဇီဆရာတော်ဘုရားကြီးဟာတတိပဋ္ဌာနာသုတ်တံဒေသနာတော်မှာလာတဲ့အတိုင်းဖော်ထုတ်ပြီးတော့ဣရိယာပု၄ပါးရှုမှတ်ပုံတွေကို ဟောကြားညွှန်ပြတဲ့အခါမှာဘုန်းကြီးတို့မြန်မာနိုင်ငံအတွင်းမှာရှိကြတဲ့အချို့ချို့ပုဂ္ဂိုလ်များကလည်းပဲသွားတယ်လို့ရှုမှတ်တာ ကမ္မထမ်းဖြစ်ရောလား သွားတယ်လို့ရှုမှတ်ယုံတဲ့ဝိပဿနာဉာဏ်ဖြစ်နိုင်ပါမလားဆိုတဲ့အဲ့ဒီမေပုစ္စကကြီးဖြစ်လာပါလေမေကွန်းနေထွက်လာပါအချို့ကလည်းပဲသင်္นานနေပေးပြီးတော့ပဲဒါတွေကိုဝိပဿနာလည်းမဖြစ်နိုင်ဝိပဿနာဉာဏ်လည်းမဖြစ်နိုင်ဘူးဆိုပြီးတော့သင်္นานပေးဟောပြောကြပါအဲ့ဒီလိုဟောပြောပို့ချပြီးတော့နေတယ်ဘုန်းကြီးကလည်း ဝိပဿနာတရားဆိုတာကိုဘုန်းကြီးတို့ဘာမှမသိသေးပါဘူးတရားလည်းအားလည်းမထုတ်ဘူးသေးဘူးဘယ်မှလည်းမရောက်ဘူးသေးဘူးဒါပေမဲ့လို့မိတ်ဆွေတငယ်ချင်းဖြစ်တဲ့ပုဂ္ဂိုလ်ဟာသူဝိပဿနာသင်္ဍာနည်းတစ်ခုတက်မလို့အရှင်ဘုရားတက်အောင်မလားဆိုတော့အချိန်လေးရနေတာနဲ့ရန်ကုန်ရောက်တဲ့အချိန်လေးတက်မယ်ဆိုပြီးတော့သူနဲ့အတူပဲသင်္ဍာသွားတက်မယ်စာအုပ်လေးပုတ်ပင်လေးထည့်ပြီးတော့သူနဲ့လိုက်ပြီးတော့တက်ပါတယ် ထမတရက်မှလည်းပဲဟောပြောပို့ချတဲ့ပုဂ္ဂိုလ်ကဆရာကြီးတယောက်ဖြစ်ပါတယ်လူဆရာလူပုဂ္ဂိုလ်ပါအဲ့ဒီမှာသူ့ရဲ့ပတ်ဝန်းကျင်အချမ်းရံကယဟန်ပုဂ္ဂိုလ်တွေလည်းပါပါတယ်အဲ့လိုယဟန်ပုဂ္ဂိုလ်တွေလည်းပါဘုန်းကြီးတို့လည်းဘုန်းကြီးတို့နဲ့အတူတူယဟန်တွေလည်းပါတယ်လူပုဂ္ဂိုလ်တွေလည်းပါတယ်မြို့သမီးတွေလည်းပါပါတယ်တဏ္ဍတက်နေကြတာအထူးအဖြင့်တော့ဘုန်းကြီးတို့ကဒုတိယဒန်းလောက်ကနေပြီးတော့ရှေ့ဒန်းဒုတိယဒန်းလောက်ကတက်တယ် တရက်နှစ်ရက်မဟာမြန်မာနိုင်ငံမှာရှိတဲ့ကမ္မထာနာစီရဆရာတော်ကြီးတွေတပတ်မှမကြံအဲ့ဒီပုဂ္ဂိုလ်ကြီးကအဲ့ဒီပုဂ္ဂိုလ်တွေဒီကမ္မထာနာစီရဆရာတော်ကြီးတွေဟောတဲ့တရားတွေဟာဝိပဿနာမဟုတ်ဘူးကြီးတယ်ပဲသူကလည်းအကြောင်းမဲ့တဲ့တဲ့လွတ်တော်ပြောတာမဟုတ်ဘူးအဲ့ဒီမှာပါဠိတွေလည်းပဲထင်ကြီးလောက်အောင်ပါဠိတွေလည်းရွတ်ပြတယ်ဘုန်းကြီးတို့လည်းအဲ့ဒီချိန်တုန်းကဒီလိုပါဠိတွေဘာမှနားလည်တာမဟုတ်သေးဘူး အဲဒီပါဠိတော်တွေပါဠိတွေအထောက်ထားတွေရွတ်ပြရွတ်ပြပြီးတော့ဒါတွေမှားတယ်ဆိုပြီးတော့ကုချဘုန်းကြီးကစဉ်းစားတယ်ဒီဆရာတော်ကြီးတွေဟာအခုတရားပြတဲ့ဆရာတော်ကြီးတွေအကုန်လုံးပေါ့မိုးကိုရောမဟာစီရောတကယ်အဓိပတိပရိယတ္တိဘက်ကတော့တကယ်ကိုအမတန်ထင်ရှားတဲ့ပုဂ္ဂိုလ်တွေပဲမိုးကုတ်ဆရာတော်ဘုရားကြီးဆိုရင်လည်းပဲတောင်မြို့ အဘိဓမ္မာမှာအင်မတန်ကြော်ကြားတဲ့စာကြဆရာတော်ကြီးပဲမာဇီဆရာတော်ဘုရားကြီးဆိုရင်လည်းပဲသံဃာယနာတင်ပွဲကြီးမှာတကယ်ကိုရှေ့ဆုံးတန်းကနေပြီးတော့တကယ်အမေဘုဇကတာဝန်ကိုယူပြီးတော့နှစ်နှစ်တိုင်တိုင်တန်ခါရဏတင်ပွဲကြီးကိုဥဆောင်ပြီးကျင်းပခဲ့တယ်။ဘုန်းကြီးတို့မေးတယ်ဖြေတယ်ဆိုတာဖြေတဲ့ပုဂ္ဂိုလ်ဖြေတတ်မေးတဲ့ပုဂ္ဂိုလ်လည်းမေးတတ်မှာ မိကုံမေးနိုင်တယ်ဆရာလုပ်ပြီးတော့ပြောနိုင်တယ်မေးနိုင်တယ်ဆိုတာလည်းပဲဒီကျမ်းဂန်နေမနှက်ဆန့်ဖဲနဲ့မတက်ကြွမဲ့နဲ့မေးလို့ရမလားမရဘူးအားလုံးတက်ကြွနေရ အားလုံးဒီကျမ်းစာတွေကိုအကုန်လုံးနှက်ဆန့်နေရအဲ့ဒီလိုကြွမ်းကြင်ကျင်တက်မြောက်ပြီးတော့ပရိယတ်ဒီဘက်ကတကယ်ထိတ်တန်းကနေပြီးတော့သာသနာတာဝန်ဆောင်ခဲ့တယ်ဘုန်းကြီးတို့မာစီဆရာတော်ဘုရားကြီးနဲ့မင်းကွန်တိပိဋကဆရာတော်ဘုရားကြီးဒီဆရာတော်ဘုရားကြီးနှစ်ပါးဟာသာသနာအတွက် ပေါ်ထွန်းလာခဲ့တယ်လို့တောင်မှပညာရှိသူတော်ကောင်းတွေကအားလုံးကပြောဆိုနေကြတယ်။ဒါပေမဲ့အဲ့ဒီပုဂ္ဂိုလ်ကြီးကခါတယ်။တရားပြနေတဲ့တရားကြီးနိလန်းပေးနေတဲ့တခါဆရာတော်ကြီးတွေမိုးကုတ်ဆရာတော်ကြီးတွေမာဇီဆရာတော်ကြီးတွေဟိုဘက်ကဇွန်လုံးဆရာတော်ကြီးတွေစသည်။ဘုန်းကြီးတို့ကြားဘူးနာဝရှိတဲ့ဆရာတော်ကြီးတွေတပါးမှကိုအမှန်မရှိဘူးသူပြောနေတာ။အမှားတွေကြီးတွေပြတာ။သူပြောနေတာတခုပဲအမှန်ပဲ သူကလည်းထောက်ပြတယ်ပါဠိတွေရွတ်တယ်ရွတ်ပေမဲ့လို့ပါဠိတွေကလည်းသူရတာမဟုတ်ပါဘူးဘေးကဘုန်းကြီးတွေကနေပြီးစာအုပ်နဲ့ကြည်ပြီးဘေးကနေရွတ်ပြပေးနေရတယ်သူကတခါလေရောရောင်ပြီးတော့တခွန်းပါလိုက်နှစ်ခွန်းပါလိုက်ပေါ့ဒီလိုလေးနဲ့ရွတ်တယ်နောက်ကြတော့ဒုတိယရက်လောက်ကြတော့ဘုန်းကြီးကြတော့ကိုယ်တင်နံကိုတရားကိုမဟောဘူးတခြားပုဂ္ဂိုလ်တွေတခြားဆရာတော်ကြီးတွေကြီးတွေပုတ်ခတ်တယ်ဒီဆရာတော်ကြီးတွေဆိုတာလည်းမြန်မာနိုင်ငံမှာ ပฏิပတ်တိဘက်ကနေလိုလားလို့တခဲကိုသာသနာတော်ကိုထွန်းလင်းတောက်ပနေလိုလားလို့ထင်ရှားနေတဲ့ဆရာတော်ကြီးတွေဒီပုဂ္ဂိုလ်ကြီးကဘုခပြောဆိုနေတာတကယ်လို့များဒီအချိန်မိုးချိုးပြင်းရင်ငါစကွန်းမိတော့မှာပဲဘုန်းကြီးကြောက်တာနော်ဘုန်းကြီးစိတ်ထဲကြောက်တာဒီလောက်နေလိုလားလို့ထင်ရှားနေတဲ့ဆရာတော်ကြီးတွေကိုဒီပုဂ္ဂိုလ်ကြီးကတခါတည်းပြောဆိုပြီးတော့နေလိုက်တာအမှားကြီးတယ်ပဲအလွဲတွေဟောနေတယ်အမှားတွေဟောနေတယ် ဒီဆရာတော်ကြီးတွေကတကယ်စာပေပရိယတ်ဒီအင်မတန်နှက်ဆက်တဲ့ဆရာတော်ကြီးတွေအဲတော့အမှားတွေအလွဲတွေဟောနေတယ်ဆိုတော့ဘုန်းကြီးကစိတ်ထဲမှာလည်းအဲ့ဒီလိုပဲဖြစ်တယ်မိုးကြိုးတာပြစ်လို့ကတော့စက်ကွင်းလွတ်မှာမဟုတ်ဘူးဒါနဲ့ကဲငါတော့ဒီသင်္นานလိုက်လို့မဖြစ်တော့အကုသိုလ်တွေကိုပါပါနေလိမ့်မယ်ကိုပါများနေလိမ့်မယ်ဒီသင်္นานထားမှာပဲဆိုဘုန်းကြီးကအဲ့ဒီမှာ तू ဟောပြောနေတဲ့အချိန်ပဲဘုန်းကြီးထားပါတယ်ထားပြီးလွယ်တဲ့စာအုပ်လေးထည့်ဖို့ဘောပင်လေးခံဘောပင်လေးထည့်တော့ဘေးကတင်ငယ်ချင်းဟာဘယ်သွားမှာ ပြန်တော့မယ်လို့ဘုန်းကြီးပြောတယ်ကြဲကြဲပဲပြောတယ်မတော်လို့များနေ့လည်ကြီးမိုးချိုးပြင်းရင်ကိုယ်စက်ခွလွတ်အောင်ပြေးမှဖြစ်တော့မှာဒီလောက်ဆရာတော်ကြီးတွေတိကြိုက်ပုတ်ခတ်ပြောနေပြီဆိုမှတော့လို့တော်တော်ကြောက်စရာကောင်းတယ်အကုသို့ဖြစ်မခံနိုင်ဘူးဆိုပြီးဘုန်းကြီးပြောပြီးထွက်လာတယ်အဲ့ဒီမှာသွားရင်သွားတယ်လို့ရှုတဲ့အခါမှာဝိပဿနာဖြစ်ရောလားစသည်ပေါ့လေစုံနေတာပဲပြောနေတာဒါဘုန်းကြီးတို့မဟာစီတရားဘုန်းကြီးသိကိုမသိသေးဘူးရှင်တော့လေလည်းမလေးလာဘူးဘူးအားလည်းမထုတ်ဘူးဒါနောက်ပိုင်းမှသိတာပါ အဲဒီဆရာတော်ကြီးတွေရဲ့ဟွာတွေကိုသူကပြောနေလို့အဲ့ဒါနဲ့အခုဘုန်းကြီးတို့ဒီမှာဒီတရားတွေကိုကိုယ်တိုင်လေ့လာကိုယ်တိုင်ဟောပြောတဲ့အခါကျတော့သူပြောတာလေးတွေလည်းပဲဒီထဲမှာပါနေတာကိုတွေ့ရတယ်ထက္ကရာဆရာရဲ့စကားတွေသူပြောနေကမ္မံသောနာသင်္ကလာတယောပိကိစ္ဆန္တာကိစ္ဆာမိတိပဇာနာတိတဲ့ကိစ္ဆန္တာကိစ္ဆာမတိဇာနန္တိသောနာသင်္ကလာတယောပိခွေးမိခွေးစားရှိသောအညာဇာတတဝါတို့တော်မှလည်းပဲတဲ့ ကိစ္ဆန္တာသွားကုန်လတ်တော်ကိစ္ဆမာတိသွားကုန်ဤဟူ၍ကာမဇာနံတိတိကြတိမမှန်လာပါပေ၏သူဒါလိဒီပါဠိလေးသူရွတ်ပြတယ်ခွေးမြေခွေးအစရှိတဲ့အညံစားတရားအမထုတ်တဲ့ပုဂ္ဂိုလ်တွေလည်းသိတယ်တဲ့အညံစားပုဂ္ဂိုလ်တွေအကုန်သိတယ်အဲ့ဒါတရားဖြစ်ရောလားသူကဒါလေးကိုထောက်ပြတယ်ဒါပေမဲ့ရှေ့ကဒီဟာကိုပြန်ပြီးဖြေကြတဲ့အထကတာစကားကိုတော့ तू ကဘာမှမပြောတော့ ဟိုမှာထကရာကဖွင့်ပြထားတာကနမတေတံဧဝရူပဇာနနာတန္တာယဝုဒ္ဒံတဲ့ပဏသို့တော်လည်းပဲဣဒံဤသွားလျင်သွားသည်ဟုသိသည်ဟုသောမြတ်စွာဘုရားရှင်ဤစကားတော်သည်ဧဝရူပံသန္ဒနာတန္တာယတမ္မာယဟန်ရှင်လူတို့နှင့်တကွခွေမိခွေစရှိသောအညာဇာတတဝါတို့ဤအလေးပေါင်အတိမျိုးကိုရည်ရွယ်၍နဝုဒ္ဒံဟောအပ်သည်ကမဟုတ်ပါဘီ ဒီဖွင့်ကိုသူမပြောဒီတက္ကရာဆရာက ရှေ့ကိုဆက်ပြောတယ်ဟုတ်တယ်တဲ့ခွေးမြေခွေးအစရှိတဲ့တရားဝါတွေလည်းသိတယ်တရားအမထုတ်တဲ့ပုဂ္ဂိုလ်လည်းသွားရင်သွားတယ်ဆိုတာသိတယ်ဟုတ်တယ်ဆိုတော့ဝန်ခံတယ်ဒါပေမဲ့မြတ်စွာဘုရားဟောတာကအဲ့ဒီလိုတာမန်ယဟန်ရှင်လူများနဲ့တရားမရှုမှတ်တဲ့ပုဂ္ဂိုလ်များနဲ့ခွေးမြေခွေးအစရှိတဲ့အဉ္ဇာတရားတွေရဲ့ အလေးပေါ့အတိကိုရည်ရွယ်ပြီးတော့မြတ်စွာဘုရားဟောတာမဟုတ်ပါဘူးလို့ဓဂရဆရာက ပြန်ပြီးတော့ဖြေရှင်းထားတယ်။အဲ့တော့တမ္မာပုဂ္ဂိုလ်ရဲ့အတိကဘယ်လိုအတိတွေလဲဆိုတော့ဧဝရူပံဇာနနံတတုပါလတိဏပဇဟတိအတ္တတင်ညာနဥဂတေတိကမထာနာဝတတိပဌာနဘာဝနာဝနာဟောတိဧဝရူပံဧဝရူပံဇာနနံ ဤလိုအလေးပေါင်းအသည့်သည်တတုပန္လဒိဏပဇဟတိတတဝဟုဆွဲလန်းသောအယူကိုလည်းမပယ်တတ်ချေ။တာမန်တရားမရှုမှတ်တဲ့ပုဂ္ဂိုလ်တွေသွားရင်သွားတယ်လို့သိတယ်။တာမန်ပုဂ္ဂိုလ်တွေလည်းအခုအိမ်ကနေပြီးတော့ဟောအလုတ်သွားမယ်ဆိုသွားမှန်းသိတယ်။ဈေးသွားမယ်ဆိုသွားမှန်းသိတယ်။ချောင်းသွားမယ်ဆိုသွားမှန်းသိတယ်။ဒါပေမဲ့လို့တာမန်ပုဂ္ဂိုလ်တွေရဲ့အတိကတတုပန္လဒိဏပဇဟတိတတဝဟုဆွဲလန်းတဲ့အယူကိုလည်းမပယ်နိုင်ဘူးတဲ့ အတ္တတင်ညာဥက္ကာတိတိတဲ့အသက်ကောင်ငါကောင်ဟုထင်မှတ်ခြင်းကိုလည်းမခွာနိုင်ဘူးတဲ့ဒါကြောင့်ကမ္မထာဏဝါကမ္မထာလည်းမမြည်ဘူးတဲ့တတိပဌာဏဘာဝနာဝါတတိပဌာန်ဘာဝနာလည်းမဟုတ်ပါဘူးတဲ့ဘာတစ်ခုမှမဟုတ်ပါဘူးတဲ့တမ္မာပုဂ္ဂိုလ်ရဲ့အတိအခုဘုန်းကြီးတို့ယောဂီများလည်းပဲရိတ်တာသွားမလို့ကြောင်းသွားမလို့သင်္นานသွားမလို့ဈေးသွားမလို့အလုတ်သွားမလို့သိနေတာပဲကိုသွားမယ် ဒါပေမဲ့လို့အဲ့ဒီသွားမဲ့ဟာငါသွားမှာငါယုံကိုသွားမလို့ငါเจ้าကိုသွားမလို့ငါဆိုတဲ့အတ္တကြီးပါနေအစွဲကြီးပါနေဒီလိုအတိကတဏ္မာပုဂ္ဂိုလ်ရဲ့အတိကအဲ့ဒါတွေကိုမခွာနိုင်ဘူးမပယ်နိုင်ဘူးတဲ့တရားရှုမှတ်နေတဲ့ယောဂီရဲ့အတိကြတော့အိမတဘာနာဘိက္ခုနောဇာနနာတတုပါလတိပစေတိအတ္တတင်ညာဥက္ခာတိတိကမ္မထာနိစေဝတတိပဌာနဘာဝနာစာဟောတိ ဘာနာစင်စစ်တော်ကဣမတာဘေကုနောဤယောဂီယဟံဤဝါယောဂီပုဂ္ဂိုလ်ဤဇာနနံအတိညာတိတတုပလတင်ပဇဟတိတတဝါဟုစွဲလန်းသောအယူကိုလည်းပယ်တတ်ပါပြီ။ယောဂီရဲ့အတိကြတော့တတဝါပုဂ္ဂိုလ်တတဝါဆိုတဲ့အစွဲလည်းပယ်နိုင်နေတယ်။အတ္တတင်ညာဥက္ကဋတိတိတဲ့ကောင်ငါကောင်ဟုထင်မှချင်းကိုလည်းပဲခွာနှုတ်နိုင်ပါပြီ။ ကမ္မထာနှင့်စေဝါကမ္မထာအစဉ်လေးဖြစ်ပါ၏တတိပဋ္ဌာနာဘာဝနာသတတိပဋ္ဌာဘာဝနာလည်းမြည်ပါ၏ယောဂီရဲ့အတိကြတော့ကမ္မထာလည်းမြည်တယ်တတိပဋ္ဌာဘာဝနာလည်းမြည်တယ်ဘာကြောင့်လဲဆိုတော့ဘုန်းကြီးတို့ပုဂ္ဂိုလ်တ attva ဆိုတဲ့အစွဲကိုလည်းပယ်နိုင်တယ်ငါကောင်သူကောင်တ attva ကောင်အသက်ကောင်ဆိုတဲ့အတ္တကိုလည်းပဲခွာနိုင်တယ်ဒါကြောင့်မို့အဲ့ဒီပုဂ္ဂိုလ်ရဲ့သွားရင်သွားတယ်လို့သိတဲ့အတိဟာ ယောဂီရဲ့အတိဟာကမ္မထံလည်းမြည်တယ်တတိပဋ္ဌာန်ဘာဝနာလည်းမြည်ပါတယ်ဒီတော့အခုဘုန်းကြီးတို့ယောဂီများသွားနေတာသွားတဲ့အခါကလမှာအခုသွားရင်သွားတယ်လို့ရှုတယ်သို့မဟုတ်ညာခြေလမ်းရင်ညာလမ်းတယ်လို့ရှုတယ်ဘယ်ခြေလမ်းရင်ဘယ်လမ်းတယ်လို့ရှုတယ်ယောဂီပုဂ္ဂိုလ်ရှုနေတယ်အဲ့ဒီညာလမ်းနဲ့ဘယ်လမ်းလဲဒီတဲ့ပူပြီးတော့ကြွတယ်ချတယ်သို့မဟုတ်ဒီတဲ့ပူပြီးတော့ကြွတယ်လမ်းနဲ့ချတယ်ရှုနေတယ် အဲဒီရှုနေတဲ့ယောဂီရဲ့တဏ္ဍာမှာပထမပိုင်းယောဂီရှုနေတဲ့အခါကျတော့ခြေထောက်ဆိုတဲ့တရားကြီးပညာတရားကြီးမထင်ဘူးလားထင်းနေတယ်ကိုစားပြီးရှုစပုဂ္ဂိုလ်ကညာခြေလှမ်းလိုက်တယ်ဆိုရင်လည်းညာလှမ်းတာခြေထောက်ကြီးထင်တယ်ဘယ်ခြေလှမ်းလိုက်တယ်ဆိုရင်လည်းဘယ်လှမ်းနေဆိုတဲ့ခြေထောက်ကြီးပညာတရားကြီးထင်နေတယ်ဒါတရားမဟုတ်သေးဘူးတရားတွေ့နေတာမဟုတ်သေးဘူးပညာတရားကြီးပဲနောက်ပြီးတော့အတ္တငါသွားနေတာငါခြေထောက်ပဲငါလှမ်းတာပဲ ငါခြေတော့လှမ်းနေတာပဲဆိုတော့ငါဆိုတဲ့အစွဲလည်းမပြုတ်နိုင်သေးဘူးမခွာနိုင်သေးဘူးအဲဒီလိုယောဂီပုဂ္ဂိုလ်ဟာဒီပညာပေါ်မှာပဲတင်ပြီးတော့ဘာဝနာ ရှုသွားတဲ့အခါကျတော့ရှုတိုင်းရှုတိုင်းဟာအဲ့ဒီလှမ်းတဲ့ပုံမှာပဲညာခြေလှမ်းရင်ညာလှမ်းတဲ့ပုံဘယ်ခြေလှမ်းရင်ဘယ်လှမ်းတဲ့ပုံကြွရင်ကြွတာလှမ်းရင်လှမ်းတာချရင်ချတာကိုရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်လေးစွဲမြဲစွာတည်နေပြီဆိုရင်ခြေတော့ဆိုတဲ့ပညာတရံထင်သေးရဲ့လား မထင်တော့ဘူးယောဂီသွားနေတာလှမ်းတိုင်းလှမ်းတိုင်းဟာတရွေ့ပြီးတရွေ့တရွေ့ပြီးတရွေ့တရွေ့ရိပ်နဲ့ရွေ့နေတဲ့သဘောမတွေ့ရဘူးလားတရွေ့ရိပ်တွေ့နေတယ်နောက်ပြီးတော့လှမ်းမှုဆုံးသွားတယ်ဆိုရင်တင့်တောင့်သွားတဲ့သဘောရောမတွေ့ရဘူးလားတွေ့နေရတယ်ခြေတော့ဆိုတဲ့ပညာတရံရှိသေးရဲ့လားငါဆိုတဲ့အတ္တဆွဲရှိသေးရဲ့လားလုံးဝမရှိတော့ဘူးသွားနေတာလေးတရွေ့ချင်းတရွေ့ရွေ့နေတဲ့သဘောနဲ့တောင့်တင်းသွားတဲ့သဘောလေးပဲတွေ့ရတယ်ရွေ့နေတဲ့သဘောဟာလည်းဝါယောတပဲတောင့်တင်းသွားတဲ့သဘောဟာလည်းဝါယောတပဲ အဲ့ဒီဝါယောဓာတ်ကယုတ်တရားပဲဘာတရားလဲသိနေတဲ့စိတ်ဏလေးကဘာတရားလဲနံတရားလေးပဲအဲ့ဒီသွားကြိုက်ကလေးမှာညာခြေလမ်းကြိုက်ကလေးမှာယုံတဲ့နာမည်ရှိတယ်ဘာနဲ့ပါလဲဘယ်ခြေလမ်းကြိုက်မှာလဲပါရှိတယ်ယုံတဲ့နာမည်ရှိတယ်ငါဆိုတာရှိသေးရဲ့လားပုဂ္ဂိုလ်တ attva ဆိုတာရှိသေးရဲ့လားဒီလိုဆိုရင်တာမန်ဘုန်းကြီးတို့ဗဂဏိတရားမရှုမှတ်ဘဲနဲ့သွားတဲ့ပုဂ္ဂိုလ်ရဲ့အတိနဲ့အခုယောဂီအတိတူသေးရဲ့လားမတူတော့ဘူး ယောဂီရဲ့အသည့်ကအတ္တကိုလည်းခွာနိုင်တယ်အသက်ကောင်ဝิญဉ်ကောင်ကိုလည်းခွာနိုင်တယ်ပုဂ္ဂိုလ်တ attva ဆိုတဲ့အစွဲလည်းဖြုတ်နိုင်တယ်ဒါကြောင့်မို့ကမ္မထမ်းလည်းမြည်တယ်တတိပဋ္ဌာန်ဘာဝနာလည်းမြည်တယ်တဲ့ဒါကြောင့်ဘုန်းကြီးတို့ယောဂီများသွားတဲ့အခါလေးမှာအဲ့ဒီလိုတတိလေးကပ်ပြီးတော့ရှုမှတ်သွားခြင်းအပြင်တမာရီရော မဖြစ်ဘူးလားဝိပဿနာဉာဏ်ရောမဖြစ်ဘူးလားဉာဏ်ရောဖြစ်သွားတယ်တကယ်တမ်းရှိဆက်လက်ပြီးတော့ရှုမှတ်သွားမယ်ဆိုရင် ဘုန်းကြီးတို့ယောဂီများအဖြစ်ပြက်ဉာဏ်နေတိအောင်မပေါ်နိုင်ဘူးလားဒါကြောင့်မို့သွားရင် သွားမှန်သိအောင်ရှုပါသိအောင်ရှုခိုင်းတာနော်ဘာဖြစ်အောင်ရှုခိုင်းတာလဲဝိပဿနာရှုတယ်ဆိုတာသိအောင်ရှုခိုင်းတာဘာကိုပဲရှုရှုမရှိတာကိုသိရမှာလားအရှိတိုင်းသိရမှာအရှိတိုင်းသိရမှာခုဒီခန္ဓာကိုယ်ထဲမှာဆိုတာကပြောပြညတို့ဒီမှာကုဋ္ဌတရားဝါယော အင်္ဂမင်္ဂနုတာရီနာဝါယောဟောဒီအင်္ဂါကြီးငယ်တွေကုဋ္ဌတာတွေထဲမှာအကုန်ဝါယောဓာတ်တွေမရှိဘူးလားတကူလုံးဝါယောဓာတ်တွေပြန့်နှံ့နေတာတကူလုံးဝါယောဓာတ်တွေရဲ့တွန်းကန်နေတာတောင့်တင်းနေတာလှုပ်ရှားနေတာရွေ့ရှားနေတာခန္ဓာကိုယ်ပေါ်မှာမိမိရဲ့စိတ်လေးကိုကြာကြာလေးမြဲအောင်စိုက်ကြည့်နေကြာကြာလေးစိတ်ကလေးတည်နေပြီဆိုရင်ခန္ဓာကိုယ်တစ်ခုလုံးကိုအကုန်လုံးခြုံပြီးကြည့်နေကြည့်တနေရာမှဟိုမလတ်ဘူးတခါလေဟိုနေရာကလှုပ်လိုက်ဒီနေရာကစစ်ကနေပေါ်လိုက်ဟိုနေရာကပြက်ကနေပေါ်လိုက်အမျိုးစုံဖြစ်နေ ဒါဝါယောဓာတ်ရဲ့သဘောတွေတွန်းကန်နေတဲ့သဘောလှုပ်ရှားနေတဲ့သဘောရွေ့ရှားနေတဲ့သဘောဒီထဲမှာအမြဲတမ်းလှုပ်ရှားနေတာဟိုးဘုန်းကြီးတို့ဒီမှာစက်ကြီးများမောင်းထားတဲ့အခါမှာတခါလဲတကိုယ်လုံးခါလှုပ်နေတယ်လို့ပဲဟဲဒီမှာခန္ဓာကိုယ်ထဲမှာလဲစက်ကြီးလဲပတ်နေတယ်လို့ပဲတကိုယ်လုံးကလှုပ်နေတာအဲ့ဒီသဘောတွေကိုကိုယ်ကတည်တည်ချာချာညံနဲ့မြင်နေတာတည်ချာမြင်အောင်ရှုရအဲ့လိုရှုတဲ့အခါကလည်းမှလည်းပဲထက္ကရာဆရာကပြောပြတယ် ဣဒိညိကောကိစ္စတိကတ္တကမနံကိဉ္ကရဏံကိစ္စတိမိဂုံလေးသုံးခုသွားလျင်သွားသည်ဟုသိသည်ဟုသောဘုရားရဲ့စကားတော်ကိုကိစ္စတိဘယ်သူသွားတယ်လဲမေးလေမေးနိုင်တယ်ကတ္တကမနံဘယ်သူဤသွားမှုလဲကိဉ္ကရဏံကိစ္စတိဘယ်ကြောင်းကြောင့်သွားသည်နည်းမိဂုံသုံးခုအဲ့ဒီမိဂုံသုံးခုမှလည်းပဲဣတံတန္တနာဣတံနဲ့တမ္ပဇာနနံတန္တာရတယ် ဤလိုမှန်စွာအပြားဖြင့်တည်ခြင်းကိုရည်ရွယ်ပြီးတော့ဝုဒ္ဒံတဲ့ဟောရသောစကားပါတဲ့မြတ်စွာဘုရားဌာနာတိတုပိဧတေဝနယောတဲ့ရက်ချင်းအစရှိသည်တို့၌လေဒီနေ့တိုင်းပဲတဲ့ဒီနေ့တိုင်းပဲကြည်တယ်ဒီနေ့တိုင်းပဲတဲ့ဒီတော့အဲ့ဒီမေကွန်းသုံးခုရဲ့အဖြေအနေအားဖြင့်တဲ့ကောကိစ္စတိဘယ်သူသွားတယ်လဲဟူသောမေကွန်းမှာကောစီတတ္တဝါပုဂ္ဂလောဝါပုဂ္ဂိုလ်တတ္တဝါတတ္တဝါပုဂ္ဂိုလ်တစုံတယောက်မြတ်နာကိစ္စတိသွားသည်မဟုတ်ဘူးတဲ့ သွားနေတာပုဂ္ဂိုလ်တ attva သွားနေတာမဟုတ်ဘူးတဲ့ယောက်ျားမိန်းမသွားနေတာမဟုတ်ဘူးတဲ့တတ္တတဲ့ကတ္တကမနံတဲ့ဘယ်သူဤသွားမှုလဲတဲ့အဲ့ဒီမိကုံးမှာလည်းပဲတဲ့ကတ္တစီတတ္တောဝပုဂ္ဂလောဝတတ္တဝပုဂ္ဂိုလ်တစုံတယောက်မြနကမနံသွားမှုမဟုတ်ဘူးတဲ့ဘယ်သူဤသွားမှုလဲဆိုတဲ့နေရာမှာလည်းပဲပုဂ္ဂိုလ်တ attva သွားနေတာမဟုတ်ဘူးတဲ့ဒီလိုဆိုရင်ဘယ်အကြောင်းကြောင့်သွားတာလဲတဲ့ကိဉ္ကရဏံကစ္စတိတဲ့ ဘယ်เจ้าကြောင့်သွားသလားဆိုတဲ့မေကုံးမှာကြတော့အဖြေကစိတ်တကရိယာဝါယောဓာတုဝိပါရိနာစိတ်ကပြုတ်ရသောတောင့်တင်းလှုပ်ရှားမှု၏ပြန့်နှံ့လှုပ်ရှားခြင်းကြောင့်ခေစတိသွားလေစိတ်ကသွားခြင်းလို့ယုတ်ကြီးသွားနေတာဘသူကသွားခြင်းနာလဲသွားနေတာဘသူသွားနေတာလဲယုတ်ကြီးသွားနေတာသွားခြင်းနာကစိတ်ဆိုတဲ့နံတရားလေးသွားခြင်းနာကဘသူလဲသွားနေတာကဘသူလဲ အဲ့ဒီထဲမှာသူငါယောက်ျားမိန်းမပါသလားပုဂ္ဂိုလ်တ attva ပါသေးရဲ့လားမပါတော့ဘူးဒါကြောင့်မို့သွားကျင်တာကနံတဲ့သွားတဲ့ဟန်ကယုတ်တဲ့သူမဟုတ်ငါမဟုတ် သွားတာနံနဲ့ယုတ်နံယုတ်နှစ်သိန်းအမြင်ရှင် သွားရင်အလုတ်လုတ်တဲ့ဆောင်ပုဒ်လေးကကိဋ္ဌာလေးဆိုကြည့်မယ်သွားကျင်တာကနံသွားတဲ့ဟန်ကယုတ် သူမဟုတ်ငါမဟုတ်သွားတာနံနဲ့ယုတ်နံယုတ်နှစ်သိန်းအမြင်ရှင်းသွားရင်အလုတ်လုံးသွားခြင်းဒါကနံသွားခြင်းဒါငါလားနံလားသွားတယ်ဟံကယုတ် သွားနေတာငါလားနံရုပ်လားဟောသွားတယ်ဟန်ကရုပ်သူမဟုတ်ငါမဟုတ်သွားတာနံနဲ့ရုပ်နံယုံနှစ်သိန်းအမြင်ရှင်းသွားရင်အလုတ်လို့သွားရင်ဝိပဿနာအလုတ်လို့อ่ะဘာလို့လို့ရမလဲ အေးသွားရင်ရှုမှတ်မှုအလုပ်လေးနဲ့သွားရှုမှတ်မှုလေးနဲ့သွားသွားတဲ့နေရာမှာဘုန်းကြီးတို့ယောဂီများဟန်နေလည်းမသွားနဲ့ဘာနဲ့မသွားနဲ့လဲဟန်နေလည်းမသွားနဲ့မန်နေလည်းမသွားနဲ့တချို့ကဟန်လေးနဲ့ကြည်ကောင်ကနွက်ကြရသွားနေတချို့ကလည်းပဲတခါနဲ့တောပနစီးပြီးတော့တောက်တောက်တောက်တောက်နဲ့မန်နေသွားနေတချို့ကြတော့လည်းပဲတခါနဲ့အကြံလေးနဲ့ဖြည်းဖြည်းလေးအကြံနဲ့သွားနေတယ် ယောဂီသွားမှာကဉာဏ်နဲ့သွားယောဂီသွားမှာဘာနဲ့သွားမှာဉာဏ်နဲ့သွားအဲ့ဒီမှာဟန်နဲ့လည်းမသွားနဲ့မန်နဲ့လည်းမသွားနဲ့အကြံနဲ့လည်းမသွားနဲ့ဘာနဲ့သွားမလဲရှုမှတ်ဉာဏ်လေးနဲ့သွားအဲ့ဒီမှာဉာဏ်ကလေးနဲ့ဉာဏ်တတိဥသိတဲ့ဉာဏ်လေးဥသိပြီးတော့ခတ်ပြီးတော့သွားရမှာအဲ့လိုသွားတဲ့အခါမှာဘုန်းကြီးတို့ဈဉ္ဉဏ်သွားတာနဲ့လမ်းလျှောက်သွားတာနဲ့တူရလား ဘုန်းကြီးတို့လမ်းလျှောက်တာနဲ့ဈဉညာလျှောက်တာနဲ့မတူဘူးနော်ဘုန်းကြီးရဲ့ဒီမှာအတန်တွေ့ချင်းလည်းမတူဘာမှမတူအတန်တွေ့ချင်းမတူတဲ့အတွက်ကြောင့်မို့စလုံးချင်းလည်းမတူဘူးအတိတ်ပဲချင်းရောတူရလားလမ်းလျှောက်တယ်ဆိုတာအညောင်းပြေလျှောက်တာဘာအတွက်လျှောက်တာလဲဈဉညာလျှောက်တယ်ဆိုတာတမာတိဖြစ်ဖို့လျှောက်တာဘာဖြစ်ဖို့လျှောက်တာလဲကဲရည်ရွယ်ချက်ချင်းတူရလားမတူဘူးဟိုကလမ်းလျှောက်တာအညောင်းပြေဖို့လျှောက်တာဈဉညာကြတော့တမာတိဖြစ်ဖို့လျှောက်တာ အဲ့ဒီတော့လမ်းလျှောက်တဲ့ပုဂ္ဂိုလ်ဟာအပြင်းပြေဟူကြီးတီကြီးလျှောက်တယ်ဈဉ္ညာလျှောက်တဲ့ပုဂ္ဂိုလ်ကြတော့မျက်လွှာလေးချလျှောက်ရတယ်ဘယ်လိုလျှောက်ရလဲဟေးမျက်လွှာလေးချပြီးလျှောက်ရတယ်ဈဉ္ညာလျှောက်တဲ့အခါမှာဟူကြီးတီကြီးမလျှောက်အောင်ဈဉ္ညာလျှောက်ပြီးဆိုရင်မျက်စိရဲ့လက်ရဲ့အထူးထင်ရတယ်ဘာနဲ့ဘာထင်ရတာလဲမျက်စိကလည်းရှေ့ကိုလေးတောင်ကန်ချရတယ်လက်ကလည်းပဲရှေ့ပတ်ခြင်းပဲနောက်ပတ်ခြင်းပဲပတ်တတ်ရတယ်လက်ကလေးရမ်းမသွားရဘူး နေအဲ့ဒီနှစ်ခုကိုထိမ့်ပြီးတော့သွားရတယ်ဒါကြောင့်မို့ဟိုကလမ်းလျှောက်တဲ့ပုဂ္ဂိုလ်ကဟိုကြည့်ဒီကြည့်လျှောက်တယ်ဈဉ္ညာလျှောက်တဲ့ပုဂ္ဂိုလ်ကမျက်နှာလေးချလျှောက်တယ်လမ်းလျှောက်တဲ့ပုဂ္ဂိုလ်ကတခါတည်းအဖော်နဲ့စကားပြောပြီးလျှောက်တယ်ဘာလို့ပြီးလျှောက်တာလဲအခုဈဉ္ညာလျှောက်နေတဲ့ပုဂ္ဂိုလ်ကြတော့တမာတိဖြစ်ဖို့ဉာဏ်ဖြစ်ဖို့ဆိုတော့ရှုမှတ်မှုလေးနဲ့လျှောက်တယ်ဘယ်လိုလျှောက်တာလဲအေးဒါကြောင့်မို့လမ်းလျှောက်တာနဲ့ဈဉ္ညာလျှောက်တာ မတူဘူး တရားရှုမှတ်နေတဲ့အချိန်မှာလမ်းမလျှောက်နဲ့ဈဉ္ညာလျှောက်ပါဘယ်လိုလုပ်ရမှာလဲဈဉ္ညာလျှောက်ပါအဲ့တော့ဈဉ္ညာလျှောက်ပါဆိုတော့ဈဉ္ညာလျှောက်တဲ့အခါမှာဘုန်းကြီးတို့ယောဂီများလျှောက်တဲ့အခါမှာပထမဦးဆုံးကျေးဇူးရှင်မာသီဆရာတော်ဘုရားကြီးကစပြီးတော့အထုဆပုဂ္ဂိုလ်ကိုတလန်းကိုတစ်ချက်မှမခိုင်းနဲ့ဘယ်နှချက်မှလဲတစ်ချက်မှလေးနဲ့မခိုင်းနဲ့အဲ့ဒီတစ်ချက်မှလေးနဲ့မှတ်တဲ့အခါမှာမြန်မြန်လားဖြည်းဖြည်းလား ဖြည်းဖြည်းပုံမှန်လေးပဲတစ်ချက်မှတ်ကလေးနဲ့မှတ်ရတယ်အဲ့ဒီတစ်ချက်မှတ်ကိုနိုင်နေပြီဆိုတဲ့ပုဂ္ဂိုလ်ကြတော့မှနှစ်ချက်မှတ်ဘယ်နှစ်ချက်မှတ်မလဲနှစ်ချက်မှတ်နဲ့မှတ်တယ်ကြွားတယ်ခြားတယ်ပဲဖြစ်စီလှမ်းတယ်ခြားတယ်ပဲဖြစ်စီနှစ်ချက်မှတ်နဲ့မှတ်ရအဲ့ဒီနှစ်ချက်မှတ်ကိုနိုင်နေပြီဆိုတဲ့အခါကျတော့မှသုံးချက်မှတ်ဒီသုံးချက်မှတ်ကလေးကိုနိုင်နေပြီဆိုတဲ့အခါကျတော့မှ6ချက်မှတ်အဲ့ဒီလိုအမှတ်ကလေးတွေလျှော့သွားတာလားတိုးတိုးလာတာလား အဲလိုမှတ်စိတ်ကလေးတိုးတိုးလာခြင်းအပြင်မိမိစိတ်တွေကရောထွက်ခွင့်ရသေးရဲ့လားဘယ်မှအပြင်ကိုထွက်ခွင့်မရတော့ဘူးဒီကိုရှုမှတ်တဲ့အာယုံပေါ်မှာပဲစိတ်ကလေးမြဲနေတာဒါကြောင့်ဈဉ္ညာလျှောက်ပြီဆိုရင်လည်းပဲဟိုလျှောက်ဒီလျှောက်လျှောက်ရမှာလားတလန်းနဲ့လျှောက်ရမှာလားလန်းတလန်းနဲ့ရွေးချယ်ပါကိုလျှောက်မဲ့လမ်းဟာတနေရာတလန်းတစ်ဖြောင်းပဲဖြစ်ပါစီတနေရာတလန်းတစ်ဖြောင်းကိုရွေးချယ်ပြီးတော့မှဒီလမ်းလေးတလန်းနဲ့ပုံမှာခောက်တုံခောက်ပြန်လျှောက်တာကိုဈဉ္ညာခေါ်တယ် ပါဠိလိုစင်ကမလို့မြန်မာလိုဈဉ္ညာဒီလိုအဓိပ္ပာယ်ရတဏှာတလန်းတစ်ဖြောင်လေးကိုခောက်တုံခောက်ပြန်လေးရှုမှတ်နေတာတဏှာကြီးရှောင်ပဲဆိုတဏှာကြီးဒီလမ်းပေါ်မှာဟိုလျှောက်ဒီလျှောက်မလျှောက်တဏှာထဲမှာပဲခောက်တုံခောက်ပြန်လျှောက်တဲ့နေရာဟာလဲညီညာတဲ့နေရာဖြစ်ရဘယ်လိုနေရာမျိုးဖြစ်ရမှာလဲမြေဟာညီညာနေတဲ့နေရာမျိုးဖြစ်ရမယ်မြေဟာကမှုကမောက်တွေနဲ့အဲ့လိုနေရာမျိုးတွေကိုမညီညာတဲ့နေရာကိုမလျှောက်အောင်မညီညာတဲ့နေရာရှောင်ရင်တမာရီမဖြစ်ဘူး အဲ့လိုညင်ညာတဲ့နေရာလေးကိုရှောက်ရတယ်အဲ့ရှောက်တဲ့အခါမှာမိမိရဲ့ခန္ဓာကိုယ်လက်ကိုလည်းပဲမထင်ရဘူးလားလက်ကလေးကရှေ့ပတ်ခြင်းပိုက်ပါနောက်ပတ်ခြင်းပိုက်ပါတွဲလန်းကြီးချမထားနဲ့သို့မဟုတ်ရမ်းမသွားနဲ့မျက်စိကိုတော့ရှေ့၄တောင်ကမျက်နှာလေးချအဲ့ဒီရှုပုံလေးကိုဘုန်းကြီးကဒီမှာဆောင်ပုဒ်လေးချထားမယ်ဆောင်ပုဒ်လေးချပြင်မယ်လိုက်ဆိုကြည့်အောင်ဘယ်လှမ်းညာလှမ်းဖြည်းဖြည်းလှမ်း ခြေလန်းစိတ်ပါစေဘယ်လှမ်းညာလှမ်းဖြည်းဖြည်းလှမ်းခြေလန်းစိတ်ပါစေဆိုကြည့်ပါ ဟိုဒီမကြည့်ရှေတိတိရှုကြည့်အမြဲပေဟိုဒီမကြည့်ရှေတိတိရှုကြည့်အမြဲပေ အေးဟိုဒီမကြည့်ရှေ့တီတီဆိုလို့ဟိုးရှေ့အဝေးစီကိုမြို့ကြည့်ရမှာမဟုတ်ဘူးရှေ့ကို၄တောင်ကမ်းမယ်ဘယ်လောက်လဲဆိုလိုက်မျက်လွာကိုချလေးတောင်မြကြည်ရအမှန်ပေမျက်လွာကိုချလေးတောင်မြကြည်ရအမှန်ပေ ဒါယောဂီရဲ့ဈဉ္ညာလျှောက်ရမယ်နမူနာပဲပုံစံပဲမျက်နှာကိုခြားထားရမယ်ရှေ့၄000ခန်းလေးပဲကြည့်ရမယ်လျှောက်တဲ့ခံမှာလည်းပဲညာခြေလမ်းတဲ့ခံမှာညာလမ်းတယ်ဖြည်းဖြည်းပဲဘယ်ခြေလမ်းတဲ့ခံမှာဘယ်လမ်းတယ်ဖြည်းဖြည်းပဲဖြည်းဖြည်းလေးရှုမှတ်မှဒီပေါ်မှာစိတ်ကပို့ပြီးတော့ရောက်ပြီးတော့သူ့ရဲ့တဘာဝအမှန်ကိုသိတယ်မြန်နေရင်ယောဂီကရှုမှတ်တော့ရှုမှတ်တယ်ဒါပေမဲ့မသိတော့ဘူးကိုယ်ကိုယ်ပြပြဘာမှထူးထူးခြားခြားမသိဘူး ဒါကြောင့်မို့ထူးထူးခြားခြားသူ့ရဲ့သဘာဝတွေကိုသိမှတာဝိပဿနာဉာဏ်ပေါ်တယ်ခေါ်တာအဲ့ဒီလိုဉာဏ်လန်းပင်လန်းကိုကိုနိုင်နိုင်နေနေမှတ်နိုင်သွားပြီဆိုရင်ကြွားတယ်ခြားတယ်ဓမ္မမို့လန်းတယ်ခြားတယ်ရှုဒါကိုနိုင်နေသွားပြီဆိုရင်၃ချက်ဘယ်နှချက်မှတ်မလဲ၃ချက်မှတ်လိုက်မယ်ဘုန်းကြီးတို့ယောဂီများဆိုလိုက်ကြွားတာခြားကြွားတာလှမ်းတာခြားလိုက်တာ သေချာရှုပါလေကြွတာလှမ်းတာချလိုက်တာသေချာရှုပါလေ အေးဒီထဲမှာတေချာတေချာရှုပါလေလို့ပါတယ်နော်ကြွားလိုက်တဲ့အခါမှာလည်းတေချာရှုလှမ်းလိုက်တဲ့အခါမှာလည်းတေချာရှုချလိုက်တဲ့အခါမှာလည်းတေချာရှုတေတေချာချာရှုနော်တေတေချာချာရှုကြည့်မှသူ့ရဲ့သဘာဝကိုမြင်မှာနော်တေတေချာချာမရှုကြည့်ရင်တော့အပေါ်အပေါ်ကသူ့ရဲ့ခြေထောက်ကြီးကိုပဲပြညတ်တရားကြီးကိုပဲထင်နေလိမ့်မယ်ဒါကြောင့်မို့တေတေချာချာရှုအဲလိုတေတေချာချာရှုပြီးတော့မှတေချာရှုရင် သူ့ရဲ့သဘာဝ တင်းသဘောတောင်းသဘော ပေါ်သဘောလေးသဘောရွေသဘောမာသဘောပြုတ်သဘောစတဲ့သူ့ရဲ့တဘာဝတွေကိုအကုန်လုံးမြင်မှာဒီလိုတမန်ငါရှံငါလေးရှုနေလို့ကတော့ဖြင့်ငါသွားနေတာပဲငါခြေတော်ကြီးသွားနေတာငါလှမ်းနေတာပဲဒီလိုပဲသိနေလိမ့်မယ်ဒါကြောင့်မို့သေချာမြင်အောင်ရှုသေချာမြင်အောင်ရှုအဲ့လိုရှုတဲ့အခါမှာရှုအားတွေကောင်းလာမယ်အဲ့ဒီပုဂ္ဂိုလ်ကအမှတ်တည်းမြဲနေပြီကြွားတာလည်းမှတ်လို့မြဲနေပြီလမ်းတာလည်းမှတ်စိတ်မြဲနေပြီခြားတာလည်းမှတ်စိတ်မြဲနေ အဲ့ဒီမှတ်သေးဟာဘယ်နေရာမှလွတ်လို့မရတော့ကိုယ်ဆောင်ကနေပြီးတော့ဓမ္မယုံလာလည်းလွတ်လို့မရဘူးဓမ္မယုံကကိုယ်ဆောင်ပြန်လည်းလွတ်လို့မရဘူးသုံးချက်ဆွမ်းစားသွားရင်လည်းလွတ်လို့မရဘူးဆွမ်းစားပြန်လည်းဒီတိုင်းပဲသုံးချက်ပဲဘယ်နေရာသွားတော့တန့်စင်ကံသွားရင်လည်းသုံးချက်ပဲတန့်စင်ကံပြန်လာလည်းသုံးချက်ဒီလိုပဲမစိတ်ကမြဲနေပြီဆိုတဲ့အခါကျတော့ဒီပေါ်မှာစိတ်ကတည်ငြိမ်နေဘယ်မှမရောက်တော့တခါတည်းမှမကြွခင်မှာကြွချင်စိတ်လေးပေါ်တတ်တယ် ဘာလေးပေါ်လာလဲအဲ့ဒီစိတ်ကလေးဖြစ်ပေါ်လာတာလေးကိုသိရင်ကြွားခြင်းတယ်လို့ထဲရှုမသိရင်ရှုဖို့လိုသေးလားမသိဘဲနဲ့တော့လုံမရှုနဲ့နော်ဝိပဿနာမှာလုံရှုတာမျိုးမဟုတ်လုံရှုလို့လည်းမဖြစ်ဘူးလုံရှုရင်ဝိပဿနာလည်းမဟုတ်ဒါကြောင့်မို့သူ့အတူကြွကျင်တဲ့စိတ်ကလေးဖြစ်ပေါ်လာတာကိုသိလိုက်တယ်သိလိုက်ရင်အဲ့ဒီကြွကျင်စိတ်ကလေးထဲရှုလိုက်မသိရင်ဗါတယ်လေ ရှုဖို့မလိုတော့ဘူးကဲဆိုကြည့်လိုက်မကြွခင်ကြွခြင်းစိတ်အစဉ်တိလျင်ရှုပါလေမကြွခင်ကြွခြင်းစိတ်အစဉ်တိလျင်ရှုပါလေ မလှမ်းခင်လှမ်းခြင်းစိတ်အစဉ်တိလျင်ရှုပါလေမလှမ်းခင်လှမ်းခြင်းစိတ်အစဉ်တိလျင်ရှုပါလေ မချခင်ချခြင်းစိတ်အစဉ်သိလျင်ရှုပါလေမချခင်ချခြင်းစိတ်အစဉ်သိလျင်ရှုပါလေဆုလိုက် ကဲဒီရဲ့ဆောင်းပုဒ်လေးဟာရှင်းရှင်းလေးပဲနော်မိမိမကြွခင်မှာကြွကျင်စိတ်လေးဖြစ်လာတာကိုသိရင်ကြွကျင်စိတ်လေးထဲရှုတယ်မသိရင် ရှုဖို့မလိုဘူးတဲ့မလန်းခင်မှာလန်းကျင်စိတ်ကလေးဖြစ်ပေါ်လာတာလေးကိုသိလိုက်ရင်သိရင်ထဲရှုလိုက်လန်းကျင်တယ်မသိရင်ထဲရှုဖို့မလိုဘူးမချခင်မှာလည်းပဲချကျင်စိတ်လေးဖြစ်ပေါ်လာတာလေးကိုသိလိုက်ရင်သိတဲ့အတိုင်းချကျင်စိတ်လေးထဲရှုမသိဘူးဆိုရင်ထဲရှုဖို့လိုသေးလား တချို့ကဈဉံလျှောက်တဲ့အခါမှာတပည့်တော်ကြွားခြင်းနဲ့ကြွားတယ်လမ်းခြင်းနဲ့လမ်းနဲ့ချခြင်းနဲ့ချတယ်ပါဇက်ကပြောတာလွယ်လိုက်တာသွားလိုက်တော့လည်းထသွားလိုက်တာတုတ်တုတ်တုတ်တုတ်နဲ့သူကပြောတဲ့အလုံးနဲ့ကညီရလားမညီဘူးလို့လျှောက်တာက तू ကအမလီတပည့်တော်ကြွားခြင်းစိတ်လဲရှုနိုင်တယ်လမ်းခြင်းစိတ်လဲ၆ချက်မှတ်ပါတယ်ဖေဘယ်လိုမှတ်တော့မကြွားငယ်ကြွားခြင်းလမ်းငယ်လမ်းခြင်းမချခင်လဲချခြင်းစိတ်လေးရှုပါတယ် तू ကမချခင် မလမ်းခင်ကို မကြွားခင်ကိုကြွားတယ်လို့ရှုတာ အဲ့တော့မကြွခင်ကြွခြင်းစီလေးရှူရမှာ तू ကကြွခြင်းနေဆိုရင် तू ကကြွပြီးနေပြီကြွတာကြမရှူတော့ဘူး तू ကဟိုကလှမ်းခြင်းနေဆိုရင်လှမ်းခြင်းနေလို့သာစိတ်ကရှူလိုက်တာလှမ်းခြင်းနေရှူလိုက်တာမဟုတ်ဘူး तू ကလှမ်းပြီးနေပြီရှေ့ရောက်နေပြီလှမ်းတာမရှူတော့ချားခြင်းနေဆိုချတာရှူလိုက်ပြီ तू ကတပည့်တော်ကြွခြင်းနေကြွတယ်လှမ်းခြင်းနေလှမ်းနေချားခြင်းနေချတယ်ရှူပါတယ်ဖရာ तू ကလျှောက်သွားလွယ်လွယ်ပဲလွယ်လွယ်မှုအဲ့ဒီပုဂ္ဂိုလ် तू ရောလျှောက်သွားပြီ အထကိုသူထပြန်တဲ့အခါကြည့်လိုက်အောင်ပါဆိုတော့ဟောတုတ်တုတ်တုတ်တုံနေမပြေးတာတမဲပဲအဲဒီတော့တခါတရံမှာကိုယ်ပြောနေကိုယ်လုံးတွေကမညီတာဘူးအဲ့ဒါကိုညီအောင်လုပ်ရတယ်တကယ်တမ်းကိုရှုမှတ်နေတဲ့တကယ်နိုင်နေနေတဲ့ပုဂ္ဂိုလ်ကြတော့ဘုန်းကြီးရှေ့ကထားလဲတတိမလွတ်တော့ဘုန်းကြီးတို့တကယ်ရက်ရှည်အချင်းယူပြီးတော့ဒီလိုအထွေထွေအသေးစိတ်အမှတ်တွေကိုရအောင်ကြိုးစားပြီးရှုမှတ်တဲ့ယောဂီ ဒီယောဂီကဘယ်နေရာကိုပဲကြည့်လိုက်ကြည့်လိုက်သူကသတိမလွတ်တော့ဘူးအထိုင်ထကြည့်လိုက်ရင်လည်းသတိမလွတ်တော့အကုန်လုံးလှည့်တာပြောင်းတာရှုလိုက်ရင်လည်းသူကြည့်လိုက်ရင်လည်းသတိမလွတ်တော့ရေချိုးတဲ့နေရာကိုသူ့ရဲ့တန်ဝန်ခံဖြစ်တဲ့ပုဂ္ဂိုလ်ကဆိုဘုန်းကြီးတို့အဆောင်တန်ဝန်ခံนี่လိလာခံရတယ်အဲ့ဒီယောဂီကြိုးစားနေပြီဆိုရင်အဆောင်တန်ဝန်ခံကိုဘုန်းကြီးတန်ဝန်ပေးရတယ်အဆောင်မှာဘုန်းကြီးတို့မကြည့်နိုင်ဘူးအဲ့ဒီတန်ဝန်ပေးတဲ့အခါမှာအဆောင်တန်ဝန်ခံကို တာဝန်ပေးလိုက်ပြီဆိုရင်အဆောင်တာဝန်ကဒီယောဂီကိုဘေးယောဂီအနှောက်အယှက်မဖြစ်အောင်ဘယ်သူမှအကန့်မခံအောင်အဆောင်တာဝန်ကစောင့်ရှောက်ရတယ်။အဲဒီယောဂီကိုအနှောက်အယှက်ပေးမဲ့ပုဂ္ဂိုလ်ကိုမကန့်နိုင်အောင်စောင့်ရှောက်ရတယ်ဒါစီရ။အဲလိုဒါစီပြီးဟိုပုဂ္ဂိုလ်ကကြိုးစားရှုနေသူရေချိုးတဲ့နေရာအစားကြည့်လိုက်ဝဇာလဲတဲ့နေရာအစားကြည့်လိုက်တကားပွင့်တကားပေးနေရာလေးအစားကြည့်လိုက်ကြည့်ရတယ်သူ။အားလုံးကသူတတိမလွတ်တော့ဘူးဆိုတာကိုဟိုကအဆောင်ကတာဝန်ခံစီကနေပြီးတော့ဘုန်းကြီးတို့ကြားသိလာပြီဆိုရင် အဲ့ဒီယောဂီဆွမ်းစားပြန်လာတဲ့အချိန်ပဲဖြစ်စေဆွမ်းစားသွားတဲ့အချိန်ပဲဖြစ်စေဘုန်းကြီးတို့လမ်းမှာတွေ့ရင်းနဲ့ဘုန်းကြီးကနာမည်ကိုပြုံးစုခေါ်လိုက်ရတယ်။အဲ့ဒီယောဂီတကယ်ပဲအမှန်တတိမြဲနေပြီလားမမြဲသေးဘူးလားဆိုတာစမ်းသပ်တဲ့နည်း။ဒါတခြားဆရာတော်တွေတော့ဘယ်လိုစမ်းသပ်တယ်မသိဘူးဒါဘုန်းကြီးရဲ့နည်း။အဲ့ဒီမှာလမ်းကိုယောဂီပုဂ္ဂိုလ်ကသူ့မှောက်ရင်းနဲ့သူသွားနေတယ်။အဲ့ဒါကိုဘုန်းကြီးတို့တွေ့လိုက်တဲ့အခါဒီယောဂီတတိမြဲမှုမမြဲမှုပေါ်မှာကြည့်လိုက်တာ။ နာမည်ကိုပြုံးစု ခေါ်လိုက်တယ်အဲ့လိုခေါ်လိုက်ရင် များသောအားဖြင့်ဘုန်းကြီးကခေါ်တယ်ဆိုရင်ယောဂီကဘယ်တော့ဖြစ်ဖြစ်မြဲမြဲဆန်းဆန်းတွတ်တွတ်လဲ့လဲ့ပြန်မထူတတ်ဘူးလားပြန်ထူတတ်တယ်အဲ့ဒီတတိမြဲနေတဲ့ပုဂ္ဂိုလ်ကမထူဘူးတတိမြဲနေတဲ့ပုဂ္ဂိုလ်ကမထူဘူးအဲ့ဒီမှာ သူ့ရဲ့အရှိန်ကိုပြန်လျှော့တယ်သူ့ကိုတတိထားကြည့်ရသူ့အရှိန်ကိုလှမ်းနေတဲ့အရှိန်ကိုဆုံးအောင်လုပ်ရခြေတော်လေးကိုဇုံရမ်းမိအောင်ရက်တယ် လက်ကလေးနှစ်ဖက်ကိုတစ်ဖက်ချင်းတစ်ဖက်ချင်းကိုလက်အုပ်ချီတဲ့ပုံစံရအောင်အမှတ်နဲ့ယူတယ်ယူပြီးတော့လက်အုပ်လေးချီမိပြီဆိုတဲ့အခါခန္ဓာကိုယ်ရှေ့ကိုညွတ်တယ်ညွတ်ပြီးတော့မှအရှင်ဘုရားဆိုပြီးထူတာတတိမြဲသလားမမြဲဘူးလားအဲ့ဒီလောက်မြဲနေပြီဆိုတဲ့ပုဂ္ဂိုလ်ဘယ်တော့မှအမှတ်စိတ်မလွတ်တော့ဘယ်နေရာသွားတော့မလွတ်တော့သူ့ကိုမျက်စိမျက်ကွယ်မျက်မှောက်မျက်ကွယ်ဘယ်နေရာထားထားထားခြင်းတဲ့နေရာထားဒီပုဂ္ဂိုလ်မလွတ်တော့အဲ့ဒီလောက်ကိုတတိမြဲရတယ် အဲ့ဒီလောက်မြဲနေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာကိလေသာတွေမကောင်းစိတ်တွေဝင်သေးရဲ့လားလုံးဝကိုမဝင်တော့ဘူးပို့ကျင်လာနဲ့ပို့မဝင်တော့ဘူးအဲ့ဒီလောက်မြဲအောင်ကြိုးစားစီခြင်းပါတယ်ဒါဒါဒီလောက်ရက်တူလေးနဲ့တော့ရမှာမဟုတ်ဘူးရက်ရှည်ရှည်အထောက်ယူရမယ်တမာရီအရှင်တွေကိုအများကြီးရအောင်ယူရမယ်အလေးအကျင့်တွေအများကြီးလုပ်ရမယ်တထိုင်လေးနဲ့ထိုင်တာလေးနဲ့မရအောင်ရက်တာလေးနဲ့သတိမြဲရသွားတာလေးနဲ့သတိမြဲရဒါကြောင့်မို့မြတ်စွာဘုရားကဣရိယာပုပ္ပနပါဟောတယ် ၄ပါးစလုံးမရှုရဘူးလားရှုဖို့ကြီးတယ်မြတ်စွာဘုရားညွှန်ကြားတာဒါကြောင့်မို့ဘုန်းကြီးတို့အခုဈဉ္ညံသွားနေတဲ့အခါမှာတချို့ကတပည့်တော်မှတ်ပါတယ်၆ချက်မှတ်ပါတယ်ကြွားခြင်းနဲ့စီလမ်းခြင်းနဲ့စီချားခြင်းနဲ့စီလည်းမှတ်ပါတယ်တကယ်တမ်းကျတော့အဲ့ဒီစိတ်ကိုမှတ်မိပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့သွားနေမှုဟာမြန်နေသလားနှေးနေသလားနှေးတာမှအလွန်နှေးသွားပြီသူကစိတ်ကိုမှတ်နေရလို့ဘာကိုရှုမှတ်နေရလို့လဲ စိတ်ကလေးကိုရှုမှတ်နေရလို့ရုပ်ကိုရှုမှတ်ရတာကမြန်လို့ရသေးတယ်စိတ်ကိုရှုမှတ်ရတာမြန်လို့မရအောင်အဲ့ဒီမှာစိတ်ကလေးကိုပြန်ပြန်ပြီးရှုမှတ်နေတဲ့အတွက်သူကဖြည်းဖြည်းလေးပဲကြွပြပြန်တော့လှမ်းခြင်းစိတ်ကလေးကိုပေါ်တာကိုစောင့်ကြည့်တယ်လှမ်းခြင်းစိတ်ကလေးကိုရှုတယ်ရှုပြီးတော့မှရှိကိုလှမ်းတယ်လှမ်းပြပြန်တော့မချသေးဘူးချခြင်းစိတ်ကလေးကိုစောင့်ကြည့်တယ်ချခြင်းစိတ်ကလေးကိုပေါ်လာတော့ရှုလိုက်တယ်ရှုပြီးတော့မှချတယ်ဆိုတော့ခြေတလန်းတလန်းမှာအခြားယောဂီပုဂ္ဂိုလ်ဟို၄၅၆လမ်းစာလောက်သူကဒီမှာနောက်ကျနေရပြီသူက အဲ့ဒီလောက်ကိုမှတ်စိတ်ကမြဲအဲ့လိုမြဲရှုရအဲ့လိုဈဉ္ဉံလျှောက်ရင်းနဲ့ရောယောဂီတို့စိတ်ထွက်တာတွေစိတ်ပြန်တာတွေရောမရှိတတ်ဘူးလားအဲ့ဒီခါမျိုးကြတော့ဈဉ္ဉံကိုရက်ပေးလိုက်စိတ်ကိုပြန်ရှုဘာကိုရှုရမှာလဲစိတ်ကိုပြန်ရှုဓမ္မမဟုတ်ဘူးဆိုရင်ဈဉ္ဉံလျှောက်ရင်းနဲ့မျက်နှာပေါ်မှာဖြစ်စီရိုးရိုးရောရောနဲ့ရားတာလေးတွေဝေဒနာလေးတွေအသေးဖွဲလေးတွေမလာတတ်ဘူးလား အဲ့ဒီရဟတာကိုဖျောက်ချင်ရင်လေဈဉဏ်ကိုရက်ပြီအဲ့ဒီဈဉဏ်ရက်ပြီးတော့မှအရာဖျောက်ချင်ဖျောက်ချင်တာလက်လန်းရင်လန်းတာအရာဖျောက်ရင်ဖျောက်တာဒါကိုရှုရတကယ်လို့ဈဉဏ်ရှောက်နေရင်လည်းမိမိပေါ်မှာပခုံးပေါ်မှာတင်ထားတဲ့ပဝါလေးခြုံဆောင်လေးခြုံတယ်လေးလွင့်လွင့်ကျသွားတယ်အဲ့ဒါကိုဒီတိုင်းဆွဲတင်ရမှာမဟုတ်ဘူးအဲ့ဒီမှာကြက်သွားမှသိရင်ဈဉဒါကိုပြန်တင်ရင်ဈဉဏ်ကိုရက်လိုက်ရတယ်ရက်ပြီးတော့မှလက်လန်းရင်လန်းတာ တစ်ဖက်ကိုကန်ရင်ကန်တာပြန်တင်ရင်တင်တာပြီးပြီဆိုမှဈဉ္ညာဘက်ကိုပြန်ရှူရတာဒါကြောင့်မို့ဈဉ္ညာလျှောက်နေတဲ့အချိန်မှာမိမိစိတ်လေးပဲဖြစ်စေရုပ်ပဲဖြစ်စေတခုခုအာယုံပေါ်လာခဲ့လို့ရှိရင်အဲ့ဒီပေါ်လာတဲ့အာယုံလေးကိုရှူရတယ်ဈဉ္ညာကိုရပ်ပြရတယ်ဆိုလိုက်ဈဉ္ညာလျှောက်စဉ်စိတ်လွင့်လျင်စိတ်ပင်ရှူပါလေဈဉ္ညာလျှောက်စဉ် စိတ်လွင့်လျင်စိတ်ပင်ရှုပါလေရှုလိုက်ကဲဒီတော့ဘုန်းကြီးတို့ယောဂီများဈဉ္ညာလျှောက်ပုံလျှောက်နည်းလေးကိုဘုန်းကြီးကကျမ်းစာဘုန်းကြီးယောဂီတို့ကိုပြောပြလိုက်ပြီ အဲ့တော့ဒီချိန်လေးမှာကိုစူးစမ်းပြီးရှုမှတ်မယ်ဆိုရင်လည်းပဲဒီဈဉ္ညာအမှတ်ကလေးကိုသေးသေးချာချာရှုပြီးဆိုရင်ဒီဈဉ္ညာအာယုံပေါ်မှာတေချာဆွဲဆွဲမြဲမြဲလေးကို ရှုမှတ်တာနဲ့ဟိုကကြွတာလေးနဲ့ဒီကရှုမှတ်စိတ်ကလေးနဲ့တထပ်တည်းကြပါစေပစ္စုပန်တဲ့တယ်လေဗာတဲ့တယ်လေပစ္စုပန်တဲ့တယ်လေလှမ်းလိုက်တာနဲ့လှမ်းတယ်လို့ရှုမှတ်တာလေးနဲ့တထပ်တည်းကြသွားပါစေ ချနင်းလိုက်တာနဲ့ချတယ်လို့ရှုမှတ်တာလေးနဲ့တထပ်တည်းချသွားပြီစီအမှတ်လွဲရမှလားတဲ့ရမှလားမဆိတ်ကလေးနဲ့ဟိုကအာယုံလေးနဲ့တထပ်တည်းချနေရမယ်အဲ့လိုတထပ်တည်းချနေအောင်ယောဂီပုဂ္ဂိုလ်သိချရှုအဲ့လိုတထပ်တည်းချနေအောင်ယောဂီပုဂ္ဂိုလ်သိသိချာချာရှုလို့ရှိရင်ပြဉ္ညာဆိုတဲ့တဏ္ဍာကြီးခြေထောက်စရံကြီးပျောက်သွားလိမ့်မယ်နောက်ပြီးတော့အဲ့ဒီလျှောက်တဲ့အခါမှာငါလျှောက်နေတာပဲငါသွားနေတာပဲဆိုတဲ့ငါဆိုတဲ့အတ္တလည်းပဲ ရှိပါဦးမလားအလုံးအတ္တလည်းပယ်နိုင်သွားလိမ့်မယ်ဘာကြောင့်လဲဆိုရင် အမှန်သိလို့လားမသိလို့လားအဲ့ဒီမှာကြွတယ်ဆိုရင်တရွေ့ပြီးတရွေ့ရွေ့ပါလာတဲ့သဘောတွေ့လိမ့်မယ်ပော့ပါလာရင်ပော့ပါလာတဲ့သဘောလေးတွေ့လိမ့်မယ်လမ်းတဲ့ခံမှာလည်းပဲတရွေ့ချင်းတရွေ့ရွေ့ရွေ့ရွေ့ရွေ့ပြီးအဆင့်ဆင့်တရိပ်ရိပ်နဲ့ရွေ့နေတဲ့သဘောသို့မဟုတ်တောင့်တင်းသွားတဲ့သဘောတွေ့လိမ့်မယ်ချလိုက်တဲ့အခါမှာလည်းတရိပ်ရိပ်နဲ့တခါလေအောက်ကိုကျန်းနေတဲ့သဘောရွေ့နေတာ နောက်လေးပြီးကြံ့သွားတဲ့သဘောသူ့ရဲ့သဘောလေးတွေကိုသိချာတွေ့လိမ့်မယ်နင်းလိုက်တဲ့အခါမှာဆိုရင်လည်းပဲကြမ်းနဲ့ထိသွားတယ်အခုဒီကကြမ်းတွေကပူတာတွေ့မလားအေးတာတွေ့မလားအေးနေတဲ့သဘောလေးတွေ့လိမ့်မယ်တခါတရံမှာမာသဘောပျော့သဘောမတွေ့ပေဘူးလားကြမ်းပေါ်နင်းရင် မာသဘောတွေ့မယ်ကိုစောပေါ်နင်းရင်ဟေးအဲ့ဒီတော့သူ့ရဲ့သဘောတဘာဝလေးတွေအကုန်လုံးတွေ့လိမ့်မယ်အဲ့ဒီတဘာဝအရှိတဘာဝလေးတွေမြင်နေပြီဆိုရင် အမှန်မြင်တာလားအမှားမြင်တာလားသူ့ရဲ့ဓာတ်တဘာဝလေးတွေအကုန်လုံးမြင်နေတာအဲ့ဒီဓာတ်တရားလေးတွေဟာယုတ်တရားတွေပဲဓာတ်တရားတွေကဘာတွေလဲသိသိနေတဲ့စိတ်လေးဟာကဲသွားတိုင်းသွားတိုင်းကြွတိုင်းလှမ်းတိုင်းခြတိုင်းဟာအကုန်လုံးဟာယုံတဲ့နာကြီးတွေပဲဘာနဲ့ပါတယ်လဲအဲ့ဒီလိုအမှန်သိသွားပြီဆိုရင် အမှားငါသူယောက်ျားမိန်းမပုဂ္ဂိုလ်တ attva ဆိုတဲ့အစွဲရှိသေးလားအတ္တဒိဋ္ဌိတက္ကရာဒိဋ္ဌိဘာဖြစ်သွားပြီလဲ ပြုတ်သွားပြီအလင်းရောက်ရင် အမှောင်ပါဖြစ်သွားတယ်အမှန်မြင်ပြီဆိုရင် အမှားဆင်သွားပြီအားလုံးဆင်သွားပြီအဲ့တော့ဈဉ္ညာလျှောက်ပြီးရှုမှတ်ရင်းနဲ့လည်းပဲဒီအတ္တဒိဋ္ဌိတွေသက်္ကာယဒိဋ္ဌိတွေမပယ်နိုင်ဘူးလားဒါတွေပယ်သွားနိုင်တယ်အမှန်သိဖို့ပဲလိုတယ်အဲ့ဒီအမှန်သိအောင်ဆိုရင်လည်းတေချာစူးစိုက်ဆက်ရှုဖို့မလိုဘူးလားသွားရင်ညာလန်းရင်တေချာရှုဘယ်လန်းရင်ဘယ်တေချာရှုသွားတာသွားမှန်သိတေတေချာချာမြင်အောင်ကြည့် ဒေသေးချာချာမြင်အောင်ကြည့်ဆိုတာပဂရိမျက်စိလားညာမျက်စိလားဓမ္မစကြာဒေသနာတော်ထဲမှာစက္ခုကရဏီညာနာကရဏီညာမျက်စိနဲ့ဒေချာမြင်အောင်ကြည့်ဒေချာမြင်အောင်ကြည့်ဆိုတာကဘုန်းကြီးတို့မြန်မြန်တမန်ငါရှံကမြန်မြန်ကြည့်သွားလို့အမှန်တဘာဝသိပါမလားဖြည်းဖြည်းဒေချာစူးစူးဆိုက်ဆိုက်ကြည့်ဖို့လိုတယ်ဖြည်းဖြည်းလေးနဲ့ဒေချာစူးစူးဆိုက်ကြည့်ဖို့လိုတယ်ဘုန်းကြီးတို့အခုယရဏလုပ်ငန်းကိုလုပ်တဲ့ပုဂ္ဂိုလ် အဲ့ဒီလှုပ်တဲ့ပုဂ္ဂိုလ်ဟာဒီမှာကြောက်တလုံးကိုကြည့်ပြီးလာရောင်းပြီကိုကဝယ်တော့မယ်အဲ့ဒီဟာကိုလာရောင်းပြီဆိုရင်ဒီကြောက်ကိုဒီတိုင်းဈေးဖြတ်ပြီးဝယ်လို့မဖြစ်ဘူးကြောက်ရဲ့အပြစ်အနာစာရှိမရှိမကြည့်ရဘူးလားပဂရိမျက်စိနဲ့ကြည့်လို့မမြင်ရင်မှန်ဘလူးနဲ့မကြည့်ရဘူးလားမှန်ဘလူးလောက်နဲ့မကြည့်ရင်ရှေ့ကမီးထောင်ပြီးမကြည့်ရဘူးလားအဲ့တော့တေးသေးချာချာကြည့်ရင်အပြစ်ရှိရင်အပြစ်ကိုမတွေ့ဘူးလားအကုန်လုံးပြစ်နာစာတွေ့တယ် တေချာကြည့်တယ်ဆိုမှတော့တမန်ကရှံကမြန်မြန်ကြီးကြည့်လို့ရမလားဖြည်းဖြည်းပဲတေချာလေးလှက်ပန်းပြီးတော့ဟိုဘက်လဲဒီဘက်လဲဟိုဘက်ဆောင်ဒီဘက်ဆောင်ဟိုမောလိုက်ဒီမောလိုက်နဲ့အမျိုးစုံကြည့်အခုလည်းပဲတရားကိုတေချာရှုတဲ့အခါမှာတေချာသိခြင်းဉာဏ်မျက်စိနဲ့တေတေချာချာကြည့်ပါတေချာကြည့်ပါသူ့ရဲ့တဘာဝတွေကိုတစ်ခါမြင်အောင်အပေါ်ကပြဉ္ညတရံတွေကိုတစ်ခါလဲထိုးဖောက်ပြီးတော့တဘာဝလေးကိုမြင်အောင်တေချာကြည့်ပါတေချာကြည့်ရင်တေချာမြင်ပါတယ် ကဲအဲ့ဒါလေးကိုဆိုကြည့်အောင်လေသွားတာ သွားမှန်သည်တေသေးချာချာမြင်အောင်ကြည်ရွေနေတာလေးတွေ့ရ၏ဧဒဝါယောထတတ္တိသွားတာသွားမှန်သည် သေးသေးချာချာမြင်အောင်ကြည်တောင်းနေတာလေးတွေ့ရ၏တင်းနေတာလေးတွေ့ရ၏ဧဒဝါယောဓတ္တတိဟောသွားနေတဲ့အချိန်လေးမှာလှမ်းတိုင်းလှမ်းတိုင်းဟာရွေ့ရွေ့သွားတာတရွေ့ပြီးတရွေ့တရွေ့ပြီးတရွေ့တရွေ့ရိတ်နေရွေ့နေတဲ့သဘောဟာလည်းဝါယောဓာတ်ပဲ လမ်းမှုဆုံးသွားတဲ့အခါကျတော့တင်းသွားတောင့်သွားတဲ့သဘောမတွေ့ရဘူးလားဒါလည်းပဲဘာဓာတ်လဲဝါယောဓာတ်ပဲဒီသဘောလေးကိုတေချာမြင်နေတာတေချာအဲ့ဒီလိုမြင်အောင်ကြည့်ဗဂရိမျက်စိနဲ့ငုံကြည့်လို့မြင်မှမလားဘာမျက်စိနဲ့ကြည့်ရမလဲဉာဏ်မျက်စိနဲ့တေချာမြင်အောင်ကြည့်ဒါကြောင့်မို့ဈဉ္ညာလျှောက်တဲ့အခါမှာကိုယ်ခြေထောက်ကြီးကိုငုံကြည့်ရမှာမဟုတ်ဘူးရှေ့၄တောင်ကမယ်မျက်စိကရှေ့၄တောင်ကချထားပြီးတော့စိတ်ကသာဉာဏ်နဲ့ကြည့်နေရမယ် ညာမျက်စိလေးနဲ့ကိုယ့်ရဲ့လှမ်းနေတာလေးကိုသိချမြင်အောင်ကြည့်သုံးချက်ရှုမှတ်မယ်ဆိုရင်လည်းပဲသုံးချက်ကိုသိချကြည့်ကြွတံကြွမှန်းသိတေတေချာချာမြင်အောင်ကြည့်ရွေနေတာလေးတွေ့ရ၏ဧဒဝါယောတတ္တိ ဒါရွေ့နေတဲ့သဘောကိုသိရင်ဝါယောဓာတ်ကိုသိတာရွေ့နေတဲ့သဘောသိရင်ဘာဓာတ်ကိုသိတာလဲတကယ်လို့ဘုန်းကြီးတို့ကြွလာတဲ့အခါမှာပေါ်ပြီးတော့ပါလာတဲ့သဘောရောမတွေ့ရဘူးလားတခါတရံမှာဘုန်းကြီးတို့ကြွတဲ့အခါမှာတေချာစူးစိုက်ကြည့်ပေါ်ပါလာတဲ့သဘောလေးတွေ့ရတယ်အဲ့ဒီပေါ်ပါလာတဲ့သဘောတွေ့ရပြီဆိုရင်တေဇောဓာတ်ကိုသိတာဘာဓာတ်ကိုသိတာလဲတေဇောဆိုတာပူတာအေးတာနှွေးတာမိဓာတ်မိဓာတ်ဆိုတာဘုန်းကြီးတို့ပေါ်သလားလေးသလား အရှိကလေလာရင်အနောက်ကိုပါသွားတယ်။တောင်ကလေလာရင် မီးတွေကမြောက်ကိုပါသွားတယ်။ဒါအပေါ်ဓာတ်ပဲ။ဒါကြောင့်မို့ပေါ့နေတဲ့သဘောလေးထင်ရှားရင်တေဇောဓာတ်ရဲ့သဘောလေးကိုထင်ရှားတာ။ဒါလေးသိလိုက်တာဆိုလိုက်။ကျွမ်းတာကျွမ်းမှန်းသည်တေသေးချာချာမြင်အောင်ကြည်ပေါ်နေတာလေးတွေ့ရ၏ တေရာတေဇောတတတ္တိဟောပေါ့နေတဲ့သဘောလေးထင်ရှားရင်ဘာသာကိုတွေ့နေတာတခါတည်းဟန်ဘုန်းကြီးတို့ကြွတဲ့အခါလေးမှာဟောလေးလိုက်တာဗျာဖနောက်ကိုကြွတာလေးပြီးပါလာတာသိတယ်ဆိုလေးသဘောလေးသိရင်အာဘောတံလေးသဘောသိရင်ဘာသာကိုသိတာအာဘောဆိုတာယူစည်းဖွဲ့စည်းရေတက်ရေပုံးတဲ့ထက်ဆွဲကြည့်ပေါ့သလားလေးသလား အလေးသဘောထင်ရှားရင်အာဘောဓထင်ရှားတယ်ဘာဓထင်ရှားတာလဲကဲဆိုလိုက်ကြွားတာကြွမ်းမှန်းသည်သေးသေးချာချာမြင်အောင်ကြည့်လေးနေတာလေးတွေ့ရ၏အေဒါအာဘောဓတတ္တိဟောဒါအာဘောဓရဲ့သဘောလေးသဘောလေးထင်ရှားရင်အာဘောဓရဲ့သဘော ကြွားကြိုက်ကလေးမှာကိုပဲကြည့်နော်ဝါယောဓာတ်လည်းထင်ရှားတယ်တေဇောဓာတ်လည်းထင်ရှားတယ်အာဘောဓာတ်လည်းထင်ရှားတယ်နောက်လှမ်းလိုက်တဲ့ခါလေးကြည့်လိုက်ကြအောင်ဆိုလှမ်းတာလှမ်းမှန်းသည်တေတေချာချာမြင်အောင်ကြည့်ရွေနေတာလေးတွေ့ရ၏တောင်းနေတာလေးတွေ့ရ၏တင်းနေတာလေးတွေ့ရ၏ ဧဒဝါယောဓတတ္တိဟောလှမ်းလိုက်တိုင်းလှမ်းလိုက်တိုင်းတေချာကြည့်ပါလားရွေ့ရွေ့ရွေ့ရွေ့ပြီးသွားတဲ့သဘောတေချာမကြည့်ရင်သိပါမလားတေချာကြည့်တဲ့ပုဂ္ဂိုလ်တရွေ့ပြီးတရွေ့တရွေ့ပြီးတရွေ့တရွေ့ပြီးတရွေ့ရွေ့ရွေ့ပြီးဆင်းဆင်းတခါတည်းတရွေ့နေရွေ့နေလမ်းမှုဆုံးသွားတဲ့အခါကျတော့ဟော တင်းသွားတယ်တောင့်သွားတယ်ဒီသဘောလေးတင်ရှားတယ်အဲ့ဒါကဝါယောဓာတ်ပဲဗတ္တပါဠိမလဲ ဟေဝါယောဓာတ်ရဲ့သဘောထင်ရှားနေတာဒါတကယ်ကိုသဘာဝကိုမြင်နေတာပြဉ္ညာကိုထွန်းဖောက်ပြီးတော့သဘာဝကိုတည်တည်ချာချာဉာဏ်နဲ့တွေ့နေတာနောက်ချနေလိုက်တဲ့အခါလေးကြည့်လိုက်ကြအောင်ချာတာချမ်းမှန်းသည်တည်တည်ချာချာမြင်အောင်ကြည့်၍နေတာလေးတွေ့ရ၏ဧဒဝါယောဓာတ်တည်း ချတာချမ်းမှန်းသည်တေသေးချာချာမြင်အောင်ကြည်လေးနေတာလေးတွေ့ရ၏ဧဒါအဘောဓတတ္တိဟောချလိုက်တဲ့အခါမှာကြတော့ရွေပြီးတည်ရွေချင်းတည်ရွေချင်းကြာသွားတာရှိတယ်တခါတရံကြတော့လည်းပဲခန္ဓာကိုယ်ရဲ့ဝိဟာရှေ့ကိုရောက်သွားတဲ့အတွက်လေးပြီးကြာသွားတာရှိတယ် အဲ့ဒါဆိုရင်ပထအာဘောဓတင်ရှားတာပါဒတင်ရှားသွားတယ်ကဲချပြီးပြီကြမ်းတဲ့ခြေဘွားဘာဖြစ်သွားလဲထိတဲ့ကံမာသဘောပြော့သဘောမတွေ့ဘူးလားအဲ့ဒါပထဝီတံဘာဒပါလိမ့်မယ်ကြမ်းထမ်းတာနုညံ့တာမတွေ့ရဘူးလားအဲ့ဒါပထဝီတံတကယ်လို့မိမိကချလိုက်တဲ့ကံမှာအခုကြမ်းနေရအေးနေတာတွေ့ရရင်အဲ့ဒါတေဇောတံပူနေတာတွေ့ရရင် ဒေဇောတံဟောဒါလေးတွေသူ့ဟာသူထင်ရှားနေတာကိုဆိုလိုက်ထီရာထီမှန်သည်တေသေးချာချာမြင်အောင်ကြည်မာနေတာလေးတွေ့ရ၏ပြော့နေတာလေးတွေ့ရ၏အေဒါပထဝီဓာတ္တတိထိတာထိမှန်သည် သေးသေးချာချာမြင်အောင်ကြည်ဘူနေတာလေးတွေ့ရ၏နွေးနေတာလေးတွေ့ရ၏အေးနေတာလေးတွေ့ရ၏အေရာတေဇောဓတ္တတိကေယောဂီပုဂ္ဂိုလ်များအခုဈဉ္ညာလျှောက်ရင်းနဲ့ ယောဂီရဲ့ဒီမှာတမာရီအာမကောင်းသေးခင်မှာတော့ရှုမှတ်စမှာတော့ပညာဆိုတဲ့ခြေတော်ပုံတရာကြီးမထင်ဘူးလားအဲ့ဒီပညာကြီးထင်တယ်လို့သွားနေတာလည်းပဲငါသွားနေတဲ့အတ္တကြီးမပါဘူးလားအခုသေးသေးချာချာရှုလို့သူ့ရဲ့သဘောတဘာဝအမှန်သိနေပြီတင်းသဘောသိလိုက်တယ်ရောသဘောသိလိုက်တယ်ရွေသဘောသိလိုက်တယ်ပေါ်သဘောသိလိုက်တယ်လေးသဘောသိလိုက်တယ်မာသဘောသိလိုက်တယ်ပြောသဘောသိလိုက်တယ်ပူသဘောအေးသဘောသိလိုက်တယ်ဆိုတော့သူ့ရဲ့ဓာတ်သဘာဝလေးတွေကြီးတယ်မတွေ့ရဘူးလား ကဲအဲ့ဒီလိုတွေ့နေတာအမှန်သိတယ်လားအမှားသိတယ်လားတခြားသိတာလားတရားသိတာလားတရားကိုသိနေတယ်ဘာတရားသိတာလဲဆိုရင်ယုတ်တရားနဲ့နာတရားသိနေပြီယုတ်နာကို အမှန်သိပြီအမှန်မြင်ပြီဆိုရင်တတန္တရာလုံးဆွဲခဲ့တဲ့အတ္တတက္ကာယရှိသေးရဲ့လားအားလုံးပြုတ်သွားပြီအဲ့တော့ဒီကနေဆက်လက်ပြီးတော့ရှုမှတ်ပွားများအားထုတ်သွားရင်အဖြစ်ပြဉာဏ်တွေရောမပေါ်နိုင်ဘူးလား ဒီတဲ့ဆက်လက်အားထုတ်သွားလို့ပါရမီတို့ရှိမယ်ဆိုရင်အပယ်ဆင်းရဲလွတ်နိုင်လောက်တဲ့ဉာဏ်တွေရောမရနိုင်ဘူးလားကဲဒီဉာဏ်တွေအစင်းစင်းရင့်ကျက်ပြည့်စုံပြီဆိုရင်ဆင်းရဲငြိမ်းတဲ့တကယ့်ကိုဝိမု ക്തി ဒုက္ခဆိုတဲ့အဲ့ဒီချမ်းသာတရားမရနိုင်ဘူးလားကဲဒါကြောင့်ဘုန်းကြီးတို့ယောဂီများထိုင်ရှုမှတရားရတာလားဈဉ္ညာလျှောက်ရင်ရောတရားမရနိုင်ဘူးလားတရားရနိုင်ပုံလေးကိုမနေ့ဖန်ကြမှာဆက်ပြောကြစို့ဒါကြောင့်ဒီနေ့ကာယဝေဒနာစိတ်ဓမ္မဆိုတဲ့တတိပဋ္ဌာန်တရားတော်လာအတိုင်း ဣရိယာပဌာပိုင်းမှာသွားတဲ့ဣရိယာပုပေါ့ဈဉ္ညာဣရိယာပုနဲ့ယခုလိုနိလန်းတကြရှုမှတ်ပွားများအထုတ်နိုင်ကြခြင်းအပြင်မိမိတို့အလိုရှိအပ်သောဆင်းရဲငြိမ်းရာနိဗ္ဗာန်ကိုမဉ္ဇဉ်ဖူးဉ္ဇဉ်ဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်တည်းဒီဆုတောင်းမြဝေအောင် သို့ပြုရာမြတ်ဘုံညာကြောင့်ချမ်းမြအေကြည်ပေမဲ့မြည်သည်ရွှေပြည်ထုတ်ချောင်းလမ်းမကောက်ဖဲရောက်ရပါလိုထိုထိုဘဝကျင်လေရလေဒုက္ခဘေဒံယမံအပေါင်းမကောင်းဟုသည်များ မတွေ့ရပေမကောင်းဟုသည်မြမကြားရပေတဗ္ဗဣစ္ဆာမင်္ဂလာကိုရွေကတာတိုင်းရစေတော်ယနေ့ယခု ပြိုပြိုသည်မြမြဘာကကိုမိဘဆရာမျိုးတဟာနှင့် ကိုမာစောက်ကြံကိုဆောင်နကံဘယင်းစာ၍ရှိသည်မြလုံးစုံဘုံ31ဖြည့်ဖြည့်သမျှဝေနေရတို့ရကြပါစေဘေငါဝေသည်မြာထွေတာတုခေါ်စေတော် မြမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုမြအမြမြယူတော်မူကြပါကုန်လောသာ မြအမြအမြယူတော်မူကြပါကုန်တော်သာဓုသာဓုသာဓုရရှင်မျက်နှာမေတ္တာပွင့်အောင်ရှင်မျက်နှာနေအာလုံးတတဝါတွေဖေးရန်ကင်းကြပါစေ စိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုရွဲ့ဆောင်နိုင်ကြပါစေအရာဆယ်မျက်နှာနေအလုံးတတဝါတွင် ဘေးရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနှင့်မိမိတို့ခန္ဓာဝန်ကိုရွဲ့ဆောင်နိုင်ကြပါစေဘုရားဆယ်မျက်နာနေ အာလုံးတတဝါတွေဘေးရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနဲ့မိမိတို့ခန္ဓာဝန်ကိုရွဲ့ဆောင်နိုင်ကြပါစေ သာဓုသာဓုသာ